9လူတော်ဟာကောဇာတိကရ1384ခုနှစ်ဥရဝတ္တန်တမူလာယီဝါကောင်လက်ပြည့်ကျော်ရှိရနေယနေ့ရွှေမင်းဝန်သာသနာရိပ်တာတို့ဓမ္မတဝနာကုသိုလ်ဒူလာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမာကတော့ အင်္ဂုတ္တရနိကေမှာလာတဲ့ဗျာမဝိဟာရခေါ်မြတ်သောနေထိုင်ရေးတရားတော်ဗျာမဝိဟာရတရားတနည်းအားဖြင့်မြတ်သောနေထိုင်ရေးတရားဒီတရားကိုဘုန်းကြီးတို့ယောဂီများကိုဓမ္မဒါနတရားလှူပေးလှူမှာဖြစ်ပါတယ်ဣဒံဘေခဝေဧကေသောပုဂ္ဂလော မေတ္တာသဟဂတိနာစေတတံဧကံဒိတံပရိတဝံဝိဟရတိတထာဒုတိယတထာတတိယတထာသတုထံဘေခဝေယံတော်များဥจิตသားတို့ဣရာဤသာသနာတော်၌ဧကေသောအချို့သော ပုဂ္ဂလော ပုဂ္ဂိုလ်သည်မေတ္တာသဟဂတိနာချမ်းသာစေလိုသည့်မေတ္တာဓာတ်နှင့်တကားဖြစ်သော စေတသာစိတ်ဖြင့်ဧကံဒိတံတခုသောအယမျက်နာတို့၌ရှိသောတခုသောအယမျက်နာတို့၌ရှိသောတတ္တဝါအပေါင်းကိုပရိတဝါချမ်းသာကြပါစေဟုနှလုံးသွင်းသောအခြင်းဖြန့်၍ဝိဟရတိနေ၏အချို့သောပုဂ္ဂိုလ်များကဟောဒီလောကကြီးထဲမှာရှိနေကြတဲ့အလုံးတော်ဘုဘူးရရွာတတ္တမဟောတတ္တဝါမှန်သမျှတို့၏ ချမ်းသာကြပါစေလို့ချမ်းသာစေလိုတဲ့မေတ္တာဓာတ်ဖြင့်မိမိအယံမျက်နှာတစ်ခုပေါ်မှာအလုံးသောတ attva အယံမျက်နှာတစ်ခုမှာရှိတဲ့အလုံးသောတ attva တွေပေါ်မှာချမ်းသာစေလိုတဲ့နှလုံးသားဖြင့်နှလုံးသွင်းပြီးတော့ချမ်းသာစေလိုတဲ့စိတ်ဓာတ်နှလုံးသွင်းဖြင့်နေတယ်မေတ္တာပွားနေတယ်ပေါ့ တခုသောအယမျက်နှာဆိုတဲ့ကူကဘုန်းကြီးတို့အယက၄မျက်နှာရှိတယ်၈မျက်နှာရှိတယ်အထက်ရအောက်ရပေါင်းမယ်ဆိုရင်ဘယ်နှမျက်နှာအယ10မျက်နှာအဲ့ဒီအယ10မျက်နှာတွေကတခုသောအယမျက်နှာဆိုရင်ဘုန်းကြီးတို့များသောအားဖြင့်မေတ္တာပွားပြီဆိုရင်ပထမဦးဆုံးအရှိအယမျက်နှာကိုအာယုံပြုတယ်ဘယ်ရကိုလဲဒီအရှိအယတခုသောအယမျက်နှာမှာရှိတဲ့ အာလုံးသောတ attva အပေါင်းကိုဆိုတော့အရှိယမှရှိတဲ့အာလုံးတ attva ရဲ့ပုံမှန်ချမ်းသာကြပါစေလို့နှလုံးသွင်းသောအားဖြင့်မိမိစိတ်ကလေးကိုဖြန်းပြီးတော့နေလိုက်တာဒါမေတ္တာပွားနေတာဘာပွားနေတာလဲတတ္ထာဒုတိယနှစ်ခုမြောက်သောရမျက်နာအဖို့ရမျက်နာအဖို့ကို ထိုအတူဖြန်းလျက်နေ၏ နှစ်ခုမြောက်သောအရာမျက်နှာဆိုရင်ကတော့အဲ့ဒီမှာရှေ့ရပြီးရင်တောင်ရကိုမေတ္တာပွားမယ်။တောင်ရပြီးရင်အနောက်ရကိုပွားမယ်။အနောက်ရပြီးရင်မြောက်ရကိုပွားမယ်စသည်ဖြင့်အရာမျက်နှာလေးမျက်နှာအဲ့ဒီလိုတတဒုတိယနှစ်ခုမြောက်သောအရာမျက်နှာကိုထုတ်အတူဖြန့်လျက်နေတတတတယံသုံးခုမြောက်သောအရာမျက်နှာအဖို့ကိုထုတ်အတူဖြန့်လျက်နေ၏ တတ္တသတုထံ၄ခုမြောက်သောအယံမျက်နာဖို့ကို ထို့အတူ ဖြန့်လျက်နေ၏ဆိုတော့အဲ့ဒီအယံ၄မျက်နာကိုတစ်မျက်နာစီတစ်မျက်နာစီမှာမိမိတို့စိတ်ကိုဖြန့်ပြီးတော့အဲ့ဒီအရှိရသို့မဟုတ်တောင်းရသို့မဟုတ် နောက်ရသို့မဟုတ်မြောက်ရအဲ့ဒီအယံမျက်နာတို့မှာရှိတဲ့အလုံးသောတ attva အပေါင်းကို ချမ်းသာကြပါစေလို့အဲ့လိုနှလုံးသွင်းပြီးတော့ မိမိစိတ်ကလေးကိုဖြန့်ပြီးတော့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့နေထိုင်ခြင်းဟာမြတ်သောနေထိုင်ခြင်းပဲဘယ်လိုနေထိုင်တာလဲမြတ်သောနေထိုင်ခြင်းပဲသူ့ရဲ့စိတ်နှလုံးသားကယုံနေသလားမြတ်သလားဗျာသူ့ရဲ့စိတ်ဓာတ်ဒီမြတ်တာသူများနေချမ်းသာစေလို့တာနောက် ဒုတိယအယမျက်နှာအဖို့တတိယအယမျက်နှာဘုသတုဒ္ဓအယမျက်နှာဖို့မှာရှိတဲ့အလုံးသောတ attva တွေပေါ်မှာလည်းဒီလိုပဲစိတ်ကိုဖြန့်ပြီးတော့ထားမယ်။ဒါရင်လားဆိုတော့ဣတိဤနည်းဖြင့်ဘုဒ္ဓအထက်အယ၌တ attva အပေါင်းကိုအတော်အောက်အယ၌ရှိသောတ attva အပေါင်းကိုအထက်ရမှာရှိတဲ့တ attva တွေအောက်ရမှာရှိတဲ့ attva တွေဒါရင်လားဆိုတော့တိရိယဖီလာဖြစ်သောကြံသေးသည့်အထောင်းအယ၄ခု၌ရှိသောတ attva အပေါင်းကို သဗ္ဗတိအလုံးစုံသောအယ၌သဗ္ဗတတယသတ္တဝါဟူသမျှကိုမိမိကိုနှင့်အတူထား၍မိမိကိုယ်ကိုမိမိဘုန်းကြီးတို့ယောဂီများဆင်းရဲစေခြင်းသလားချမ်းသာစေခြင်းသလားဒီလိုဆိုရင်အလုံးသောတတ္တဝါတွေကိုလည်းမိမိကိုယ်နဲ့အတူထား၍ဆိုတော့အလုံးတတ္တဝါတွေလည်းပဲမိမိလိုပဲဘာဖြစ်ကြရမလဲ အလုံးတော်ချမ်းအလုံးတော်ပုဂ္ဂိုလ်ရင်းလည်းပဲမိမိနှင့်အထက်တူထက်မြတ်ချမ်းသာကြပါစေဒီလိုပေါ့သဗ္ဗတိအလုံးစုံသောယနေ့သဗ္ဗတတ္တယပတ္တဝါဟူသမျှကိုမိမိကိုယ်နှင့်အတူထားလျက်သဗ္ဗဝန္တံလောကံတတ္တဝါအလုံးရှိသောလောကကိုမေတ္တာသဟကတိနာစေတတချမ်းသာစေလိုသောစိတ်ဖြင့်ဝိပုလိနာကျဲပြန့်သောစိတ်ဖြင့်စိတ်ကိုကျဲကျဲပြန့်ပြန့် အားလုံးအရာရှင်းမျက်နှာအရာလေးမျက်နှာအရာရှင်းမျက်နှာအထက်ရအောက်ရအားလုံးကိုစိတ်ကိုကြည်ကြည်ပြန့်ပြန့်ဖြန့်ဘုန်းကြီးတို့မေတ္တာပွားပုံတွေကိုသင်ကြားပေးတဲ့အခါမှာမင်းကုန်တိပိဋကဆရာတော်ဘုရားကြီးအဲဒီမေတ္တာပို့တွေချပေးတဲ့အခါမှာဆရာတော်ဘုရားကြီးရဲ့ပုံတော်လေးကိုတရားအာယုံပြုကြည့်လိုက်လေဆရာတော်ဘုရားကြီးဟာလက်ကလေးတစ်ဖက်ကိုခေါင်းပေါ်မှာတင်ထားပြီးတော့လက်ကလေးကနေလက်ညှိုးလေးကနေအကုန်လုံးအာယုံပြုတဲ့ဟာတွေကိုညွတ်ပြနေတယ်လက်ကလေးကပြတယ် အရှိရဆိုအရှိဘက်ကိုညွတ်ပြတယ်တောင်ရဆိုတောင်ပအနောက်ရဆိုအနောက်မြောက်ရဆိုမြောက်အားလုံးဆိုရင်လည်းပဲလက်ကလေးကိုတခါတည်းအပေါ်ကိုဝိုင်းပြတယ်ကုံလုံးကိုလောကကြီးတစ်ခုလုံးကိုမိမိစိတ်ကိုဖြန့်လိုက်လို့ပြောတာဒါကြောင့်ဝိပုလိနာကျေပြန်သောစိတ်ဖြင့်မဟကတိနာမဟကိုစံစိတ်ဖြင့်အပမနေနာ အတိုင်းအရှိကင်းသောစိတ်ဖြင့်မိမိကန့်သက်ခြင်းမရှိဘူး အပမနေနာအတိုင်းအစီကင်းသောစိတ်ဖြင့်အဝေရေနာယံကင်းသောစိတ်ဖြင့်ဒီပုဂ္ဂိုလ်ဒီပေါ်မှာမချင်မနှက်စိတ်ထဲမှာဘာမှမရှိဘူးအာပြပြည့်စင်နာနှလုံးမသားရမှုကင်းသောစိတ်ဖြင့်ပရိတဝါဖြန့်လည်းရဲ့ဝိဟာရတိနေ၏အလုံးဘုန်းကြီးတို့ဒီမှာအရာလေးမျက်နာရောအထက်ရအောင်အရာရောဓာတ်အရာရောဆိုတော့အလုံးပေါင်းလိုက်ရင်အရာဘယ်လောက်လဲအေးအရာ10မျက်နာမှာရှိတဲ့ အလုံးသောတ attva အပေါင်းတွေကိုတပ္ပဝန္တံလောကံတ attva အလုံးရှိသောလောကကိုမေတ္တာကတိနာစေတတာချမ်းသာစေလိုသောစိတ်ချင်းပရိတဝါဖြန့်၍ဝိဟာရတိနေအလုံးလောကကြီးထဲမှာရှိတဲ့အလုံးတ attva တွေပေါ်မှာခါလဲချမ်းသာစေလိုတဲ့စိတ်အဲ့ဒီစိတ်ကဘယ်လိုစိတ်မျိုးလဲဆိုတော့ဟောသဗ္ဗတတ္တယတ attva ဟူသည်မျှကိုမိမိကိုနှင့်အတူထားလျက် မိမိကိုယ်ကိုချမ်းသာစေလိုသလိုအလုံးတ attva တွေလည်းချမ်းသာကြပါစေအဲ့ဒီလိုမေတ္တာပွားပါတဲ့နောက်တကပုဏ္ဏသဗ္ဗရံဘိခဝေဣတိကိသောပုဂ္ဂလောကရုဏာတာဂတိနာစေတတံဧကတိတံပရိတဝံဝိဟရတိတဲ့အဲဒီမှာကရုဏာတာဂတိနာစေတတံအာလုံသောတ attva ရဲ့ပုံမှာတနာခြင်းနဲ့တကွဖြစ်သောစိတ်ဖြင့် ပရိဒဝါဖြန့်ပြီးတော့နေရမင်းအယမျက်နှာတစ်ခုစီတစ်ခုစီတစ်ခုစီနောက်အာလုံးတပ္ပဝန္တံလောကတတ္တဝါရှိတဲ့လောကကြီးတစ်ခု လုံးကိုကရုဏာသာကတိနာတနာခြင်းနဲ့တကွဖြစ်သောစိတ်ဖြင့်ဝိရိပရိဒဝါဖြန့်ပြီးတော့ဝဲရတိနေရမင်းအလုံးတတ္တဝါတွေပေါ်မှာတနာခြင်းတနာခြင်းနဲ့တကွဖြစ်တဲ့စိတ်ပေါ့တနာတဲ့စိတ်ကျင်နာတဲ့စိတ်ကရုဏာ ရှိတဲ့စိတ်အဲ့ဒီစိတ်မျိုးလေးထားပြီးတော့ဖြတ်နေရမယ်တဲ့မုရိဒံသဟကတိနာစေတတဥပေကံသဟကတိနာစေတတအလုံးတ attva တွေရဲ့ပုံမှာဝမ်းမြောက်ခြင်းနဲ့တကွဖြစ်သောစိတ်အလုံးပြည့်စုံနေတဲ့ပုဂ္ဂိုလ်တွေချမ်းသာနေတဲ့ပုဂ္ဂိုလ်တွေတွေ့ရရင်လည်းပဲဝမ်းမြောက်တဲ့စိတ်နောက်ပြီးတော့ဥပေက္ခနာကတိနာစေတတအားလုံးကိုအငြိအမြတ် သူ့ရဲ့ကံအားလျော်စွာချမ်းသာသူကလည်းသူပြုခဲ့တဲ့ကံအားလျော်စွာဆင်းရဲတဲ့ပုဂ္ဂိုလ်ကလည်းသူပြုခဲ့တဲ့ကံအားလျော်စွာသဗ္ဗေတ္တကာမတကံဆိုပြီးတော့ကံတန်လျင်ပုံချပြီးတော့ဥပေက္ခအနေအားဖြင့်အလုံးပေါ်မှာထားတာအဲ့ဒီမေတ္တာကရုဏာမုရိဒာဥပေက္ခဆိုတဲ့ဒီဗြဟ္မဝိဟာရတရားဘယ်နှပါလဲ၄ပါးအဲ့ဒီ၄ပါးတပါးပါးနဲ့နေရင်အဲ့ဒီပုဂ္ဂိုလ်ဟာ မြတ်သောနေထိုင်ခြင်းဒါမေတ္တာစိတ်လေးနဲ့နေမယ်ဒီကနေ့ဆိုရင်ဘုန်းကြီးတို့တရင်လေးဆိုတော့ရှင်မင်းဟောသာသနာရိပ်သာမှာကိုးပါးသီလခံယူ ဆောက်တည်ကြအဲ့ဒီမှာမေတ္တာအထွတ်တက်ပြီးတော့ရှင်ပါးသီလကိုမေတ္တာလေးအထွတ်တက်ပြီးတော့ဆောက်တည်ကြဆောင်ထိန်ကြတာဆိုတော့တရားရှုမှတ်တဲ့အခါမှာဖြစ်စေဝိပဿနာဘာဝနာရှုမှတ်ရင်းနဲ့မိမိစိတ်တွေကတခါစူးစီးလို့မရပဲပြန့်ကျဲနေတဲ့အခါမျိုးဆိုရင် အဲ့ဒီရှုမှတ်မှုလေးကိုရပ်ပြီးတော့အာလောတ္တဝါတွေကိုစိတ်ကဖြန်းပြီးတော့မေတ္တာပွားနေမယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာမြတ်သောနေထိုင်ခြင်းပဲအဲ့လိုမေတ္တာလေးပွားနေရင်ရောမကောင်းဘူးလားအလကားစိတ်တွေဟိုတွေးဒီတွေးတွေးဟိုစဉ်းစားဒီစဉ်းစားစဉ်းစားနေမယ်အစားကိုယ်စိတ်တွေပြန်ကျဲနေလို့ရှိရင်အဲ့ဒီပြန်ကျဲနေတဲ့စိတ်ကိုအလကားမထားဘဲနဲ့မေတ္တာပွားနေပါဘာလို့နေရမလဲ မေတ္တာပွားနေတာလဲဘာဝနာတစ်ခုပဲဒါလဲဘာဝနာတစ်ခုပဲဘာဝနာကုသိုလ်မဖြစ်ဘူးလားဘာဝနာကုသိုလ်ဖြစ်တာပဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအရေးကြီးဆုံးကဒီမေတ္တာတရားလေးအမြဲတမ်းလက်ကင်ထားဖို့လိုအပ်ပါမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲအလုံးတ attva တွေဟာဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဒီတရား၄ပါးသာလက်ကင်ထားပြီးနေနိုင်ကြရင် အလုံးကဘာလောကကြီးဟာအေးချမ်းမှုတွေမရနိုင်ဘူးလားအလုံးငြိမ်းချမ်းနေမှာပဲဒါမေတ္တာကရုဏာမုရိဒဥပေက္ခဆိုတဲ့ဒီပြမစုတရားတွေဓမ္မဝိဟာရတရားတွေနဲ့မနေနိုင်ကြလို့မငြိမ်းချမ်းတာအဲ့ဒီလိုသာနေနိုင်ကြပြီဆိုရင်အလုံးငြိမ်းချမ်းသွားမှာဒီမေတ္တာတရားဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့စံတကူးနဲ့တူတယ်ဘာနဲ့တူတယ်လဲ န္တကူနန္တာပင်နဲ့တူတယ်စန္ဒကုနန္တာပင်ဟာသူ့ကိုလိုချင်လို့အဲ့ဒီမှာလွှမ်းနဲ့လာပြီးဖြတ်မယ်ဓာတ်နဲ့လာပြီးခုတ်မယ်ဆိုရင်အဲ့ဒီလာဖြတ်တဲ့ခုတ်တဲ့ပုံကိုကဘာမှရံမမှုတဲ့အပြင်အမွှေးနှံ့လေးပြန်ပြီးတော့မပေးဘူးလားကဲစန္ဒကုတုံးလေးမြန်တစ်ခါနဲ့လွှမ်းနဲ့လှိနေစမ်းနန္ဒလားမှုေးသလားကဲအမွှေးတာလေးပြန်ပေးတာဟောဒီမေတ္တာတရားအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာလည်းပဲ မိမိပေါ်မှာဘယ်လိုပဲတခြားအခြားပုဂ္ဂိုလ်ကဘယ်လိုပဲပုတ်ခတ်ပုတ်ခတ်ဘယ်လိုပဲ အပုတ်ချအပုတ်ချဘယ်လိုပဲမကောင်းပြောပြောမိမိပေါ်မှာဆဲရင်လဲဆဲဆိုခြင်းလဲဆိုရိုက်ခြင်းလဲရိုက်နှက်ခြင်းလဲနှက်အဲ့ဒီမိမိပေါ်မှာမကောင်းတဲ့ပုဂ္ဂိုလ်ကိုမိမိက ပြန်ပြီးတော့သံတကူးလေးခဲ့တော့အမွှေးနှံ့လေးမေတ္တာဓာတ်လေးပြန်ပေးဖို့မလိုဘူးလားဗျာအတ္တစိန္ဒံပိဝါသေတိဒုက္ခံဒေနိဝသန္တနံတဲ့ တံတော်မေတ္တာတုကံဒေနအတ္တဟိအတ္တဟိတံပိဝါတယေစန္ဒနံအမွေးနံထူစန္ဒကူဆိုတဲ့နန္တာသည်အတ္တစိန်တံပိမိမိဆိုတဲ့စန္ဒကူကိုစန္ဒကူကို ဖြတ်ပိုင်းလာတဲ့ပုဂ္ဂိုလ်ကိုတော်လဲတုကံဒေနဒေါသမဖက်တဲ့တဲ့ကောင်းမြတ်သော အနံကလေးဖြင့် ဝါတိတိဧဝထုံစေမှန်းစေမှွေးစေတကဲ့သို့စန္ဒကုဆိုတဲ့အပင်ဟာစန္ဒကုဒုံလေးဟာသူ့ကိုလာပြီးတော့ဖြတ်တဲ့တောက်တဲ့ခုတ်တဲ့ပုဂ္ဂိုလ်ကိုဘာမှဒေါသပြန်မဖက်ဘူးအနံကလေးနဲ့ထုံစေတယ်မှွန်းစေတယ်ထုံစေတယ်မှွန်းစေတယ်မှွေးစေတယ်အမွှေးနံလေးပြန်ပြီးတော့ပေးတယ်သံတော်မေတ္တာဒုက္ခဒေနအတ္တဟိတံပိဝါတယေ တန်တော်သူတော်ကောင်းဖြစ်သောပုဂ္ဂိုလ်သည်အတ္တဟိတံပြီးမိမိကိုထိပါပုဂ္ဂံညင်းစေမိမိကိုပုဂ္ဂံရိုက်နဲ့ညင်းစေတဲ့ပုဂ္ဂိုလ်ကိုပင်မေတ္တာဒုက္ခဒေနမေတ္တာတိဟုသောယနာကလေးအမွေတပိတဖြင့်ဝါတရေဝါတိယအနတ်ထုံစရာပြုလိုက်ပါလေတော့ဘုန်းကြီးတို့ဒီမှာမေတ္တာဓာတ်ကို အမြဲတမ်းထုံမှန်းနေတဲ့ပုဂ္ဂိုလ် မေတ္တာအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်အလုံးသောတ attva တွေမိမိလိုပဲချမ်းသာကြပါစေလို့အဲဒီလိုအမြဲတမ်းမေတ္တာဓာတ်တွေထုံမှန်းနေတဲ့ပုဂ္ဂိုလ်ဟာအဲဒီစန္ဒကုဏ္ဍတာဒုံလေးကဲ့သို့ကျင့်ပါတဲ့။ဘာလေးလို့ကျင့်ရမှာလဲ။အေးစန္ဒကုဏ္ဍတာဒုံလေးလို့ပဲ။ဒီစန္ဒကုဏ္ဍတာဒုံလေးဟာမိမိကိုလာပြီးခုတ်တဲ့ပုဂ္ဂိုလ်၊လှီးတဲ့ပုဂ္ဂိုလ်၊ပိုင်းတဲ့ပုဂ္ဂိုလ်၊ဖြတ်တဲ့ပုဂ္ဂိုလ်ကို ဘာလေးပြန်ပေးလိုက်တယ်အမွေးတက်လေးပြန်ပေးတယ်လို့မိမိပေါ်မှာလာပြီးတော့မကောင်းပြောတဲ့ပုဂ္ဂိုလ်မိမိရဲ့ဂုဏ်သိက္ခာကျဆင်းအောင်လုပ်တဲ့ပုဂ္ဂိုလ်မိမိကိုပုတ်ခတ်တဲ့ပုဂ္ဂိုလ်ဆဲရဲတဲ့ပုဂ္ဂိုလ်ရိုက်နှက်တဲ့ပုဂ္ဂိုလ်ညှင်းဆဲတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုယ်တော်လည်းပဲဒီမေတ္တာဓာတ်ပြည့်ဝရှိတဲ့သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာဒေါသပြန်ပြီးတော့ပေးရမလားမပေးရဘူးလားဒေါသနဲ့ပြန်ပြီးဆက်ဆံရမလားမဆက်ဆံရဘူးလား ဘာနဲ့ဆက်ဆံရမလဲဆိုမေတ္တာနဲ့ပြန်ဆက်ဆံဘာနဲ့ဆက်ဆံရအေးမေတ္တာဓာတ်လေးပြန်ပြီးတော့ပေးတဲ့မေတ္တာဓာတ်လေးပြန်ပြီးတော့ပေးတဲ့အဲ့လိုဆိုရင် तू လဲချမ်းသာကိုရောမချမ်းသာဘူးလား तू လဲချမ်းသာတာပဲကိုလဲချမ်းသာတာပဲဘုန်းကြီးတို့ယောဂီများဒါကြောင့်မို့ဟောဒီမေတ္တာတရားလေးလက်ကင်ထားရင်ဘုန်းကြီးတို့ငြိမ်းချမ်းရေးတွေမရနိုင်ဘူးလား တယောက်ကိုတယောက်မေတ္တာဓာတ်လေးတွေမထားနိုင်ကြဘူးဆိုရင်ကတော့ဘယ်တော့မှငြိမ်းချမ်းမှာမဟုတ်ဘူးဒါကမ္ဘာလောကကြီးနဲ့ကြင်ပြီးတော့ကြည့်မနေနဲ့မိမိတို့အချင်းချင်းလေးကိုပဲကြည့်မိမိတို့အခုပေါင်းသင်းဆက်ဆံနေကြတဲ့ပုဂ္ဂိုလ်လေးအချင်းချင်းလူအုပ်စုလေးနည်းနည်းလေးပဲကြည့်အဲ့ဒီနည်းနည်းချင်းလေးအတွင်းမှာပဲတယောက်ကိုတယောက်မေတ္တာဓာတ်မထားနိုင်ရင်အဲ့ဒီပုဂ္ဂိုလ်ကြီးညှဉ်းညွတ်မှုရရလားညှဉ်းညွတ်မှုမရရင်ငြိမ်းချမ်းမှုရရလား ငြင်းချမ်းမှုမရရင်အမြဲတမ်းပူလောင်ဆင်းရဲမှုတွေမကြုံတွေ့ရဘူးလားအမြဲတမ်းကြုံတွေ့နေအဲ့ဒါဘာကြောင့်လဲတူကိုတူမေတ္တာထားနိုင်လို့လားမထားနိုင်လို့လားမေတ္တာမထားနိုင်လို့အဲ့တော့မေတ္တာထားနိုင်ဖို့ဟာအရေးမကြီးဘူးလားဗျာအရေးကြီးတယ်ဒါကြောင့်မို့ဘုန်းကြီးတို့ဟောဒီမှာဗြဟ္မဝိဟာရဒီတရား၄ပါးဘာတွေလဲဆိုရင်မေတ္တာရဲ့ကရုဏာရဲ့မုရိဒာရဲ့ဥပေက္ခာရဲ့စောစောကပြောခဲ့ပြီ ကရုဏာဆိုတာတဏှာတာမုဒိတာဆိုတာပါလေဝမ်းမြောက်တာဥပေက္ခဆိုတာကအငြိအမြထားတာအဲတော့သူတော်ဟာတွေကိုမိမိလိုပဲချမ်းသာခြင်းကြပေလိမ့်မယ်လို့ကိုချင်းစာပြီးတော့သူတော်ဟာတွေပေါ်မှာချမ်းသာစေလိုတဲ့သဘောကိုမေတ္တာခေါ်တယ်ကရုဏာဆိုတာကိုယ့်အောက်ကလူတွေကိုယ့်ရဲ့နှိမ့်ကြတဲ့လူတွေကိုယ့်ရဲ့ဆင်းရဲတဲ့လူတွေဒုက္ခရောက်နေရှာကြတဲ့သူတွေကို ကိုချင်းစာတရားနဲ့တဏှာကျင်နာတဲ့သဘော ကိုညီဖေးမှတဲ့သဘောအဲ့ဒါကိုကရုဏာလို့ခေါ်တာမုရိဒဆိုတာကကိုယ့်ရဲ့အထက်ကပုဂ္ဂိုလ်ကြီးကိုယ့်ရဲ့အဆင့်တန်းရှိတဲ့ပုဂ္ဂိုလ်ကြီးကိုယ့်ရဲ့ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ကြီးပြည့်စုံတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီကိုယ့်နဲ့ပြည့်စုံချမ်းသာတဲ့ပုဂ္ဂိုလ်တွေကိုမနာလိုဝန်တိုစိတ်တွေမထားနဲ့မနာလိုတဲ့စိတ်ဝန်တိုတဲ့စိတ်ဖြစ်ပြီဆိုရင် သူကတော့သိကြမှသိမှာအဲ့ဒီမနာလို့ဝန်တိုစိတ်ဖြစ်နေတဲ့ပုဂ္ဂိုလ်စိတ်ရဲ့စိတ်ထဲမှာချမ်းသာနေမလားဆင်းရဲနေမလားအဲအဲ့ဒီတော့အဲ့ဒီချမ်းသာနေတဲ့ပုဂ္ဂိုလ်ချမ်းသာမြေချမ်းသာပါစေဝမ်းမြောက်ကြည်သာစွာနဲ့ဒီမှာကိုကနှလုံးသွင်းပြီးတော့နေနိုင်နေလိုက်မယ်ဆိုရင် ကိုရော မချမ်းသာဘူးလားသူတို့ပြည့်စုံတာတွေကြည့်ပြီးကိုပါကိုပြည့်စုံနေတယ်လို့ပဲ သူတို့ချမ်းသာတာတွေကြည့်ပြီးတော့ကိုကချမ်းသာစီလိုတဲ့စေတနာလေးထားလိုက်ရင်ကိုပါလာပြီးတော့ချမ်းသာတယ်လို့ပဲနောက်ဥပေက္ခတတ္တဝါတွေဟာကိုယ်တိုင်ပြုထားတဲ့အမှုကံအားလျော်စွာဖြစ်နေကြတာပဲဘုလောကကြီးထဲမှာချမ်းသာတယ်ဆိုတာလဲသူပြုခဲ့တဲ့ကံပဲဆင်းရဲတယ်ဆိုတာလဲဘသူပြုတာသူပြုခဲ့တဲ့ကံပဲမိမိတို့အခုဒီဘဝကြီးမှာ အချွေရံနေပေါ်များတယ်ဆိုတာနဲ့သူပြုခဲ့တဲ့ကံပဲအချွေရံနေမရှိဘူးဆိုတာနဲ့သူပြုခဲ့တဲ့ကံပဲအနာယောဂါကြီးများတယ်ဆိုတာနဲ့သူပြုခဲ့တဲ့ကံပဲအနာယောဂါကင်းတယ်ဆိုတာနဲ့သူပြုခဲ့တဲ့ကံပဲပညာတတ်တယ်ပညာမဲ့တယ်ဆိုတာနဲ့သူတို့ပြုခဲ့တဲ့ကံပဲအေးရုပ်ဆင်းအင်္ဂါလှပတယ်ရုပ်ဆင်းအင်္ဂါမလှပဘူးဆိုတာလည်းပဲဘသူပြုခဲ့တာလဲအေးအဲ့ဒီလို သူပြုခဲ့တဲ့ကံအားလျော်စွာဖြစ်နေတာကို အဲ့လိုဖြစ်နေတာလေးကိုသူ့ရဲ့ကံအားလျော်စွာပဲလို့ဘက်မလိုက်ဘဲနဲ့မျက်မျက်တတာနှလုံးသွင်းနေတဲ့သဘောကိုဥပေက္ခပါပါလိမ့်မလဲဗျာဒီဥပေက္ခလို့ခေါ်တယ်အဲ့ဒီဇမဝိဟာရတရား၄ပါးဒီ၄ပါးကိုမိမိတို့လက်ကင်ထားပြီးတော့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာမလားဆင်းရဲမလားဗျာချမ်းသာတယ် ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီမေတ္တာတရားနဲ့ပတ်သက်လို့ရှိရင်အဲ့ဒီမေတ္တာပွားနေတဲ့ပုဂ္ဂိုလ်နှလုံးသွင်းနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာဘုန်းကြီးတို့ဒီမှာဒါနကောင်းမှုပြုတဲ့ပုဂ္ဂိုလ်ထက်မေတ္တာကောင်းမှုမေတ္တာကုသိုလ်ပြုနေတဲ့ပုဂ္ဂိုလ်မေတ္တာပွားနေတဲ့ပုဂ္ဂိုလ်ကပို့ပြီးတော့အကျိုးများတယ်တဲ့မေတ္တာပွားနေတဲ့ပုဂ္ဂိုလ်ကပို့ကျိုးများတယ်တဲ့ကျမ်းဂန်တစ်ခုထဲမှာပေါ့ဘုန်းကြီးတို့နိဒာနဝက်ကတန်ရုံမှာဟောတာတာရှိပါတယ် နေ့စဉ်နေ့စဉ်နဲ့တနေ့ကိုသမင်းအိုပေါင်းတရားမနေ့ပိုင်းလေတရားနေ့ပိုင်းလေတရားညနေပိုင်းလေတရားတနေ့ကို အိုပေါင်းတရားတရားနဲ့၃ချိန်ပေါ့အဲ့ဒီမှာ အာလုံးလန္တန်ရပိဋ္တတ်တွေကိုချက်ချက်ပြုတ်ပြီးတော့ကျွမ်းမွေးလှူဒန်းနေတာထဲတဲ့နုတညစ်စာနုတညစ်စာဆိုတာကလည်းကြည့်ပါလား ဘုန်းကြီးတို့ယောဂီများဟိုးနှုတ်ညစ်နေတဲ့ပုဂ္ဂိုလ်နွားနှုတ်ညစ်နေတဲ့ပုဂ္ဂိုလ်စိတ်နှုတ်ညစ်နေတဲ့ပုဂ္ဂိုလ်ကြည့်လိုက်ပေါ့ရှီဆိုတာလေးကဘာမှမကြလိုက်အဲ့ဒီတစ်ချိန်လေးအဲ့ဒီလိုလေး၃ချိန်အဲ့ဒီမေတ္တာပွားတာကပို့ပြီးတော့အကျိုးများတယ်တဲ့ပို့အကျိုးကြီးများတယ်တဲ့နောက်ပြီးတော့ဘုန်းကြီးတို့ယောဂီများလေအဲ့ဒီမေတ္တာပွားနေတာဘာကြောင့်ကျိုးများလဲဆိုမေတ္တာပွားနေတဲ့ပုဂ္ဂိုလ်များတာမန်ပုဂ္ဂိုလ်လှူတဲ့အခါမှာလည်းပဲသီလနဲ့လည်းပြည့်စုံတယ်ဒီပုဂ္ဂိုလ်ကလည်းသီလနဲ့ပြည့်စုံတယ် နှစ်ပန်းစလုံးအတူတူပြည့်စုံတယ်ဒါပေမဲ့မေတ္တာပွားနေတဲ့ပုဂ္ဂိုလ်လှူရရင်ပို့ပြီးတော့အကျိုးမများဘူးလားပို့ကျိုးများတယ်ဒါကြောင့်မို့ဘုန်းကြီးတို့ကယောဂီများကိုတရားဓမ္မတွေအများတရားတရားရှိတဲ့ပုဂ္ဂိုလ်တွေလှူဒန်းနဲ့အလှူကိုအလှူခံတော့မယ်ဆိုရင်ဆွမ်းဝိုင်းမှာဘာတွေပွားနေကြလဲအဲ့ဒါလှူဒန်းနဲ့ကုသိုလ်ရှင်တွေအကျိုးများစေခြင်းလို့နောက်ပြီးတော့ယောဂီတို့ကိုယ်တိုင်လည်းပဲအကျွေးတင်မှဆိုလို့ သူတစ်ပါးတူရဲ့စွမ်းတွေကိုကိုကမစင်ခြင်းမေတ္တာမပွားမရှုပွားပဲနဲ့အလူခံနေရင်အဲ့ဒီစွမ်းကြွေးတွေတင်းနေမှာအဲ့ဒီအကျွေးတွေမတင်မဲနဲ့ခုလိုမေတ္တာလေးပွားပြီးတော့နှလုံးသွင်းဆင်ခြင်ရှုပွားပြီးတော့အလူခံတဲ့အခါကလည်းကြတော့ဟောမိမိကိုယ်တိုင်လည်းပဲကိုယ်ပိုင်ပစ္စည်းကိုသုံးစွဲရတယ်လို့ပဲကိုယ်ပစ္စည်းကိုသုံးစွဲရတယ်လို့ပဲဘာအကျွေးမှမရှိတော့နောက်ပြီးတော့လူတန်းနဲ့ကုသိုလ်ရှင်တွေမှလည်းပဲ ပို့ပြီးတော့အကျိုးမများဘူးလားအကျိုးများစေခြင်းလို့ခုဘုန်းကြီးတို့ယဟန်တန်ဃာတော်တွေမိမိတို့အိမ်မှာပြင့်ပြီးဆွမ်းများဆက်ကတ်တဲ့အခါတန်ဃာတော်တွေကဘာတုတ်တန်ရွပွားတယ်အေးအဲ့ဒါအကျိုးများစေခြင်းလို့မိမိတို့ကိုယ်တိုင်လည်းအကျွေးကင်းစေခြင်းနဲ့လူတန်းနဲ့ကုသိုလ်ရှင်တွေကိုလည်းပါများစေခြင်းနဲ့အကျိုးများစေခြင်းလို့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်က ရှင်သူဘူတိဆိုတဲ့မထေဘယ်မထေလဲ အဲ့ဒီရှင်သူဗုဒ္ဓမထေရတရားဓမ္မများလှူဒန်းနဲ့အလှခံတော့မယ်ဆိုရင်မေတ္တာဇံဝင်စားပြီးမှအလှခံတာဒီနည်းပြောရင်မေတ္တာပွားပြီးအလှခံတာဘယ်လိုအလှခံတာလဲဒီမေတ္တာပွားပြီးတော့ဘုန်းကြီးတို့အလှခံတာလူတိုင်းမဲ့ကုသိုလ်ရှင်တွေကိုမေတ္တာပွားမေတ္တာဇံဝင်စားအဲ့လိုမေတ္တာပွားပြီးတော့အလှခံတာအဲ့ဒီမှာအကျိုးများစေခြင်းလို့ တရားဓမ္မတွေနဲ့အကျိုးများတယ်မိမိကိုယ်တိုင်လည်းပဲအကျွေးမကင်းဘူးလားညင်းအကျွေးကင်းတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကိုလှူဒန်းရတာပို့ပြီးတော့လည်းအကျိုးများတယ်နောက်ပြီးတော့ဒါနာကောင်းမှုတဲ့ဟောဒီမေတ္တာကောင်းမှုကမေတ္တာဘာဝနာကပို့ပြီးတော့အကျိုးမများဘူးလားဒါလေးကိုဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဆောင်းပုတ်လေးရေးထားတယ်တနေ့၃ကဥတရာဖြင့် ချစ်ခါဓမင်ကျွေးမွေးခြင်းထက်မယွင်းစင်စစ်နုတညစ်စာကျိန်သုံးကမြမေတ္တာပွားများကြိုးကြီးမှသည်ဘုရားမြတ်စွာမိန်ကွန်းသည်တဲ့ကေတံလေးကိုတစ်ခေါက်တော့ဆိုကြည့်အောင်နော်တနေ့သုံးကဩတရားဖြင့်ချက်ခါထမင်းကျွေးမွေခြင်းတဲ့မယွင်းစင်စစ် နုတညစ်သံကျိန်သုံးကမြမေတ္တာပွားမြကြိုးကြည်မသည်ဘုရားမြတ်စွာမိန်ကွန်းသည်ကဲတနေ့တနေ့အိုးတရားတရားနဲ့ဘယ်နှကြိမ်လဲ၃ကြိမ်တရားတရားတအိုးကို၁၀ရောက်ပဲထားအောင်များ ဥတရာဆိုတော့လူတထောင်အဲ့ဒီလူတထောင်ကိုနေ့စဉ်ကျွေးမွေးနေတာတဲ့မေတ္တာလေးကိုနှုတ်တညစ်ဆံနှုတ်တညစ်ဆံအလုံးတ attva ကြီးချမ်းသာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းကြပါစေလို့မေတ္တာလေးပွားလိုက်တာကပိုပြီးအကျိုးများတယ်တဲ့အရေးကြီးတာအလုံးကိုမေတ္တာထားစေခြင်းလို့ဗာထားစေခြင်းလို့လဲအလုံးတဥပေါ်မှာတဥမေတ္တာစိတ်လေးတွေဖြန့်စေခြင်းလို့ဖြန့်စေခြင်းလို့မြတ်စွာဘုရားက မေတ္တာပွားတာပိုကျိုးများတယ်တဲ့မေတ္တာလေးနဲ့နေကြဘာနဲ့နေကြတယ်လဲအေးမေတ္တာနဲ့နေကြတယ်မေတ္တာတရားနဲ့နေမယ်မေတ္တာပွားနေမယ်ဆိုရင်ဘုန်းကြီးတို့ယောဂီများအဲ့ဒီမေတ္တာပွားနေတဲ့ပုဂ္ဂိုလ်များဘယ်လိုနေထိုင်တာလဲလဲမြတ်သောနေထိုင်ခြင်းတဲ့ဟောစောစောကဘုန်းကြီးကဓမ္မဝိဟာရတရားတော်မှာတခုသောအရာမျက်နာ မှာရှိကြတဲ့အာလုံသောတ attva ရေပေါ်မှာမေတ္တာစိတ်ဖြန့်၍နေဟောတော့ဒုတိယအရာမျက်နှာတတိယအရာမျက်နှာသုတ္တအရာမျက်နှာအရာလေးမျက်နှာနောက်နောက်အရာမျက်နှာတွေနောက်ပြီးတော့အထက်ရအောက်ရအရာဘယ်နှမျက်နှာလဲအဲ့ဒီသင်မျက်နှာမှာမေတ္တာလေးပွားနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီအချိန်နေထိုင်တာဘယ်လိုနေထိုင်တာလဲကဲဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများအဲ့ဒီလိုမြတ်သောနေထိုင်ခြင်းလေးနဲ့အခုချိန်လေးနေလေရရင်မကောင်းဘူးလား ကဲဘုန်းကြီးတို့ကြည်စလို့ရှင်မဟာကန္တာယုံဆရာတော်ဘုရားကြီးရဲ့အားလုံးတတိတဝကတွေပွားကြတဲ့မေတ္တာပို့လေးရသင်မျက်နှာမေတ္တာပို့လေးနဲ့ကဲဒီနေ့မေတ္တာပွားလိုက်အောင်နော်အရှိအယမန်နေကြတော်ကဘာသူကဘာသာတတ္တဝအများတို့သည် ပြေရကင်းကွာကျမ်းမာချမ်းသာကြပါစေအရှိတောင်တောင်အယမှနေကြတော်ကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေရှိရဆိုတာဘုန်းကြီးတို့ယောဂီများရဲ့ဘယ်ဘက်အရှိတောင်တောင်ဆိုတာတောင်အရာအဲဒီကနေပြီးတောင်အရာဆိုတာအခုယောဂီတို့မျက်နှာမူတဲ့အရာတောင်အရာအဲ့ဒီတောင်ရဆိုရင်အဲ့ဒီတောင်ရမှာရှိတဲ့အလုံးတ attva တွေပေါ်မှာမိမိရဲ့စိတ်ကလေးကိုဖြန့်လိုက်ရတယ် တောင်အယမန်နေကြတော်ကဘာသူကဘာသာတတဝအများတို့သည်ဘေးရန်ကင်းကွာကြမ်းမှချမ်းသာကြပါစေဘေး နောက်တောင်တောင်ရမှနေကြတော်ကဘာသူကဘာတာတတဝအများတို့သည်ဘေးရကင်းကွာကြမ်းမှချမ်းသာကြပါစေဘေး အနောင်အယမနေကြသောကဘာသူကဘာသာတတဝအများတို့သည်ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေဘေး နောက်မြောက်တောင်ဆိုတာမိမိတို့ရဲ့လက်ပြင်အဲ့ဒီဘက်ကိုပဲတောင်စီအဲ့ဒီကိုအာယုံဆိုင်ရအနောက်မြောက်တောင်အယမန်နေကြတော်ကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေမြောင်အယမနေကြတော်ကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအရှိမြောက်တောင်အယမနေကြတော်ကဘာသူကဘာသာတတ္တဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအရှိအယမနေကြတော်ကဘာသူကဘာသာတတဝအများတို့သည် ဧယကင်းကွာကျမ်းမာချမ်းသာကြပါစေအထအထေရနိုင်နေကြသောကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအောင်အရနိုင်နေကြတော်ကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအဲဒီတော့ဘုန်းကြီးတို့အခုဒီမှာမေတ္တာလေးပွားလိုက်ပြီဆိုရင်ဒီကနေ့မိမိတို့ဟာစပါးသီလကိုမေတ္တာဘာဝနာနဲ့အထွတ်တန်ပြီးတော့စောင့်တည်စောင့်ထိန်လိုက်တာဆိုတော့ကိုမေတ္တာဘာဝနာလေးပါပွားလိုက်ပြီဆိုရင်မိမိတို့ရဲ့သီလကိုးပါးသီလအားလုံးအပြည့်စုံမူလား ဒီလိုမေတ္တာစိတ်ကလေးနဲ့ဖြန့်ဝေနေလိုက်တဲ့အချိန်ဟာမိမိဘယ်လိုနေထိုင်တာလဲမြတ်သောနေထိုင်ခြင်းအဲဒီလိုမေတ္တာဘာဝနာပွားနေပြီဆိုရင်အဲဒီမေတ္တာရဲ့စွမ်းအင်နေအဲတော့မေတ္တာရဲ့စွမ်းအင်တွေဟာဘယ်လောက်များ ရှိသလဲဆိုတော့မေတ္တာအကျိုး7မျိုးရှိတယ်ဘယ်နှမျိုးရှိတယ်အဲဒီမှာဘုန်းကြီးတို့အင်္ဂုတ္တရနိကေမှာမြတ်စွာဘုရားဟောတာကတမေကတမေဧကတတ္တ ဒုက္ခံသူပတိဒုက္ခံပတိဘုံစေတိနာပါပကံသူပိနံပတ္တိမနုဿာနံပိယောဟောတိအာမနုဿာနံပိယောဟောတိဒေဝနံရခတိနတ္တဧကိဝဝီတံဝါတထံဝါကမတိတုဝတာစေတံသမာတိယတိမုခဝောနောဝိပတိရတိအတ္တမုံလောကလံကရောတိဩတရိအပတေဝိသံတော်ဗြဟ္မလောကုဘဂောဟောတိ မေတ္တာဘာဝနာပွားများနေတဲ့ပုဂ္ဂိုလ်မှာရနိုင်တဲ့အကျိုးဟာ7မျိုးရှိတယ်တဲ့။အဲဒီအကျိုး7မျိုးကဘာတွေလဲဆိုတော့နံပါတ်1ဒုက္ခံသုပတိချမ်းချမ်းသာသာအိပ်ပျော်ရ၏။မေတ္တာဘာဝနာလေးများပွားပြီးတော့နေရင်ကနေအိပ်ပျော်သွားရင်ဘယ်လိုအိပ်ပျော်သွားမလဲ။ချမ်းချမ်းသာသာလေး။ညာယောဂီတွေအိပ်မပျော်ဘူးအိပ်မပျော်ဘူးဆိုတာတွေးတွေနဲလို့လားများလို့လား။ ကဲဟိုတွေးဒီတွေးတောင်းတွေးမြောက်တွေးကောင်းတာတွေလည်းပါမကောင်းတာတွေလည်းပါပျော်သေးရဲ့လားကဲအားလုံးပေါ်မှာမေတ္တာစိတ်လေးဖြန်းပြီးတော့ပွားနေလိုက်စမ်းစိတ်ကလည်းကောင်းစိတ်လားမကောင်းစိတ်လားယုံညံ့တဲ့စိတ်လားမြင့်မြတ်တဲ့စိတ်လားကဲအဲ့ဒီစိတ်လေးနဲ့နှလုံးသွင်းပြီးပွားနေရင်လည်းဆိုရင်ဟောချမ်းချမ်းသာသာပဲဟိတ်ပြီးမပျော်ဘူးလားဗျာသုခံပฏิဘုဇ္ဇတိတဲ့အဲ့ရကနိုးလာရင်လည်းပဲ မေတ္တာလေးပွားပြီးတဲ့စိတ်တဲ့ပုဂ္ဂိုလ်ဟာချမ်းချမ်းသာသာနိုးလာတယ်တောင်တွေးမြောက်တွေးနဲ့ညာကတခါလဲအိပ်ပျော်တစ်ချက်မပျော်တစ်ချက်နဲ့တခါလဲလူလိမ့်ပြီးတော့နေတဲ့ပုဂ္ဂိုလ်ဟာမနဲ့အိယာနိုးတော့လဲအင်းအာနှိုးလို့လည်းမရအောင်တွန့်လိမ့်နေတာဟိုလိုလိမ့်လိုက်ဒီလိုလိမ့်လိုက်တခါလဲတွန့်လိုက်ကောက်လိုက်ကွေးလိုက်အိယာကနိုးတာတောင် ချမ်းသာသလားဆင်းရဲသလား ကဲအကျိုးတွေဆန့်ပြီးလိန်တွန့်နေတယ်ဆိုတဲ့ကသူဆင်းရဲလို့ပေါ့ကဲအိယာကတကယ်ချမ်းချမ်းသာသာကို သူခမမထနိုင်ဟောဒီမေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာဒုက္ခံပฏิပုဇ္ဇတိချမ်းသာစွာနိုးတယ်နာပါပကံသူပိနံအိမ်မဲ့ဆိုးတွေမမက်ဘူးတဲ့ဘာတွေမမက်တာလဲအခုအိမ်မက်တွေကမကောင်းလိုက်တာအိမ်မက်ဆူတွေမက်လိုက်တာတပည့်တော်ဘာတွေမြင်နေညာတွေမြင်နေ တခါနဲ့လူပေါ်ကိုတခါနဲ့တက်စီးရဲကို အသက်ရှူလို့ကိုမဝါတော့ဘူးဆိုတာတွေကဒါမေတ္တာမပွားလို့မေတ္တာလေးပွားပြီးတော့အေးမကောင်းတဲ့အိမ်မဲ့ဆိုးတွေရောမသေးရလားမမတ်တော့ဘူးတဲ့မနုဿန္နပိယောဟောတိတဲ့မေတ္တာပွားနေတဲ့ပုဂ္ဂိုလ်အလုံးပေါ်မှာမိမိလိုသဘောထားပြီးမိမိချမ်းသာတယ်လို့သူတို့လည်းချမ်းသာစေခြင်းနဲ့စိတ်အမြဲရှိနေတဲ့ပုဂ္ဂိုလ်ပေါ်မှာလူအများကရောဘာဖြစ်လဲ ချစ်ခင်တယ်မမုန်းဘူးလူများမုန်းတယ်ဆိုတာကိုယ့်ဘက်ကမေတ္တာတအပုတ်လွတ်တာနဲလို့လားမနဲလို့လားကိုယ့်ဘက်ကမေတ္တာလေးအလွတ်နဲနေလို့ကိုယ့်ဘက်ကမေတ္တာတလေးများများဖို့မေတ္တာဆိုတာဘုန်းကြီးတို့ယောဂီများအလျားအနံမရှိပေမဲ့အသွမ်းအပြန်မရှိဘူးလားကိုကမေတ္တာရှိမှသူကပါတယ်လေမေတ္တာရှိတာ ကိုကမေတ္တာပေးမှသူကလည်းကိုကိုမေတ္တာပြန်ပေးတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမေတ္တာမိမိကသာမေတ္တာပွားနေမေတ္တာပွားနေရင်တောင်မှမိမိကိုမကြည့်ခြင်းမမြင်ခြင်းတဲ့ပုဂ္ဂိုလ်ဟာဟိုမိမိကိုပဲပြန်ပြီးတော့ရှားနေလိမ့်မယ်မိမိကိုပဲလက်ပတ်ပြီးတော့ရှားနေလိမ့်မယ်မေတ္တာသာများများပွားမေတ္တာပွားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကမေတ္တာ ကိုကိုပြန်ပြီးရှားနေလိမ့်မယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကမေတ္တာရဲ့စွမ်းအားနော်မေတ္တာရဲ့စွမ်းအားဘုရားရှင်ကိုရောမြတ်ကြီးဒီမှာဝေဒာလီပြည်ကြီးဒီမှာအဲ့ဒီကိုကြွတာကြွတဲ့အခါကလည်းမှာရောသဆိုတဲ့မင်းသားပေါ့အဲ့ဒီမန္လာမင်းသားအဲ့ဒီရောသဆိုတဲ့မန္လာမင်းသားမြတ်စွာဘုရားနဲ့တကွသံဃာတော်များ ထောင်ချီပြီးတော့ကြွလာတာ1250ထင်မှအဲ့လိုကြွလာတဲ့အခါကျတော့မန္လမင်းတွေကဘုရားရှင်နဲ့တကွသံဃာတော်ရှင်မြတ်တွေကိုအာလုံးမြို့သူမြို့သားတွေတူးမကြမိမိအိမ်ရှိမှာခုံလေးတွေခင်းပြီးတော့ပန်းရေချမ်းနဲ့ကြိုဆိုရမယ်မြတ်စွာဘုရားနဲ့တကွကြွလာတဲ့ပုဂ္ဂိုလ်တွေမကြိုဆိုရင်ဒဏ်ငွေအတပြာ900ဆောင်ရမယ်ဆိုတော့ မင်းမိတ်ဆိုတော့အဲ့ဒီမှာအားလုံးကအိမ်ပေါင်းကထွက်ပြီးတော့အကုန်လုံးထွက်ကြကြအဲ့ဒီမှာဘုရားရှင်နဲ့တကွသံဃာတော်တွေကြွလာတာကိုထွက်ကြကြတဲ့အခါရသော်ဘုရားရဲ့နောက်တော်ဘက်ကပန်လာတဲ့ညီတော်အာနန္ဒာကအဲ့ဒီရောသမင်းသားကိုသွားတွေ့လိုက်တာရောသမင်းသားဟာသူနဲ့တက္ကသိုလ်မှာကျောင်းနေပဲအဲ့ဒီမှာကျောင်းနေပဲတငယ်ချင်းကိုသွားတွေ့လိုက်တဲ့အခါကျတော့ဝမ်းသာတယ် ဝမ်းသာလို့အဲ့ဒီမှာကြိုးဆိုတာတွေ့ရခါကြတော့ဟာတငယ်ချင်းမင်းနဲ့မတွေ့တာကြာပြီအခုလိုမြတ်စွာဘုရားကြွလာတဲ့အချိန်မင်းဒီလိုကြိုးဆိုတာပူဇော်တယ်ဆိုတာသိကောင်းတာပဲဟောဝမ်းမြောက်ဝမ်းသာဝမ်းသာစကားပြောတာညီတော်အနန္တအဲ့ဒီမှာရောဇမင်းသားဘာပြောလဲဆိုတာကြိုးဆိုခြင်းလို့ကြိုးဆိုတယ်လို့မထင်နဲ့ဒဏ်ငွေ900ဆောင်းရမှာဆိုလို့ကြိုးဆိုတာအဲ့ဒီမှာရောဇမင်းသားက ဒဏ်ငွေ900ဆောင်ရမှာစိုးရိမ်လို့ကြိုးဆိုတာဆိုတော့အဲ့ဒီမှာဤတော်အာနန္ဒာရဲ့စိတ်ထဲမှာမကောင်းဖြစ်သွားအဲ့ဒီမှာကျောင်းတော်ရောက်တဲ့အခါကျတော့ဒီအကြောင်းကိုမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားဒီလိုဒီလိုဘုရားရှင်ကိုရောင်မြတ်ကြီးကိုတော်တိုင်ကြွလာတဲ့အချိန်မှတောင်မှဒီရောဇမင်းသားအဲ့ဒီလိုစိတ်ထဲမှာဒီလိုစိတ်ထဲထားရင်သူတော့ဒီမကောင်းစိတ်တွေနဲ့သူ့မှာဒုက္ခရောက်တော့မယ်ဗျာတဲ့သူသာ သာသနာတော်ကိုကြီးညိုလာမယ်ဆိုရင် အများကြီးသာသနာအတွက်အကျိုးများမှာပါဗျာမြတ်စွာဘုရားလျှောက်တော်အဲ့ဒီမှာဘုရားရှင်ကိုရောင်မြတ်ကြီးရဲ့မေတ္တာဓာတ်တွေဟာအာလုံတတ္တဝါတွေပေါ်မှာဖြန့်ထားတာဘုရားရှင်ရဲ့မေတ္တာဓာတ်တွေဟာဘုသူ့ပေါ်မှာဖြန့်တယ်အာလုံတတ္တဝါတွေအကုန်လုံးပေါ်မှာဖြန့်ထားတဲ့မေတ္တာဓာတ်မေတ္တာစိတ်ကိုအဲ့ဒီရောစတူရဲစီကိုပဲစုပြီးမြတ်စွာဘုရားလွှတ်လိုက်တယ် ဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့ငယ်စဉ်ကလေကပွဲကြီးကြည့်တဲ့အခါမှာအမတန်အပြင်းနဲ့ဆလိုက်မီးမောင်းကြီးတွေစတိတ်ပေါ်မှာထိုးတာတွေရှိတယ်။အဲဒီမှာဖြန့်ပြီးထိုးထားရင်သူ့ရဲ့အလင်းဟာပြန့်နေတဲ့အတွက်ကျွန်တော်မလဲဘူး။အဲဒီတူတယောက်မင်းသားပဲဖြစ်စေမင်းသမီးပေါ်ဖြစ်စေစုထိုးလိုက်ပြီဆိုရင်အလင်းတက်ကပို့ပြီးတော့အာမကောင်းဘူးလား။ပို့ပြီးတော့လင်းတယ်လို့ပဲပို့ပြီးတော့အဲဒီမှာအပူဓာတ်ကအဲဒီပေါ်မှာပို့ပြီးကျတယ်လို့ပဲ ခုမြတ်စွာဘုရားရဲ့မေတ္တာဓာတ်ဟာဖြန့်ထားစဉ်လုံးကတော့တတ္တဝါတွေအကုန်လုံးပုံမှာဖြန့်ထားတယ်အမြအညီအမြအခုရောဇတူရဲ့ပုံမှာမြတ်စွာဘုရားရဲ့မေတ္တာဓာတ်ပို့လာအဲ့ဒီမေတ္တာဓာတ်လေးပို့လိုက်တဲ့ကရောဇအိယာပုံမှာရောက်နေပြီအဲ့ဒီမှာအိယာပုံကနေလူလေထမြတ်စွာဘုရားကိုတတိယရတာအဲ့ဒီမှာမြတ်စွာဘုရားကိုတတိယပြီးတော့တခါနဲ့အိယာကနေလူလေထပြီးဘုရားရှင်ကိုရောမြတ်ကြီးတရင်သုံးတဲ့ကြောင်းလေးကိုလာပြီးတော့ ဟိုเจ้าတကားခောက်ဒီเจ้าတကားခောက်ခောက်ပြီးတော့အရှင်ဘုရားမြတ်စွာဘုရားဘယ်မလဲဖြင့်မြတ်စွာဘုရားဘယ်မလဲဖြင့်ဘုရားကိုလိုက်ရှာဘာနဲ့တူလဲဆိုတော့နွမ်းမကြီးရဲ့သားငယ်လေးဟာအမေပြောက်လို့လိုက်ရှာတယ်လို့ပဲရောသမင်းသားဟာမြတ်စွာဘုရားကိုလိုက်ရှာလိုက်တာလေเจ้าမောင်းအနှံ့အဲ့ဒီမှာတခါလေเจ้าမှာတွေ့တဲ့တန်ဃာတော်ကြီးကမြတ်စွာဘုရားဘယ်เจ้าမှာတရင်သုံးလဲဘယ်ကိုဘက်ကိုသွားလိုက်ညာဘက်ကိုသွားလိုက်ဘယ်ဘက်ကိုသွားလိုက်စသည်ပေါ့ အဲဒီလိုညွန်ပြတာကိုတခါနဲ့ကြောင်းတိုင်းကိုတခါဝင်တိုက်နေတာအဲဒီမှာမြတ်စွာဘုရားကိုလိုက်ပို့ပါမြတ်စွာဘုရားကိုဖူးခြင်းပါတယ်မြတ်စွာဘုရားကိုကြည်ညိုခြင်းပါတယ်ဆိုတာဖြစ်တာဒါမြတ်စွာဘုရားရဲ့မေတ္တာဓာတ်တွေရောစမင်းသားတန်ရောက်လို့လားမရောက်လို့လားမြတ်စွာဘုရားရဲ့မေတ္တာကိုပို့လိုက်တဲ့ကဟောရောသမင်းသားစီကမေတ္တာဓာတ်တွေပြန်ပြီးတော့မလာဘူးလားအဲ့ဒီမှာမြတ်စွာဘုရားကို तू ဘလောက်ကြည်ညိုလဲဆိုရင်အဲ့ဒီအချိန်မှာ အားလုံးတခြားတခြားပုဂ္ဂိုလ်တွေရဲ့အလှူတွေကိုမခံဘဲနဲ့သူတဦးတည်းရဲ့အလှူကိုသာခံယူသုံးစွဲတော်မူပါဆိုတာဖြစ်တာအဲ့ဒီလောက်တိအောင်မြတ်စွာဘုရားပေါ်မှာတခါနဲ့မေတ္တာတွေတခါပြန်ပြီးတော့သာသနာတော်ကြီးပေါ်မှာမေတ္တာဓာတ်တွေရောက်ပါဒါဘုရားရှင်ရဲ့မေတ္တာဒါကြောင့်မို့မိမိပေါ်မှာဘယ်လိုပဲဒီပုဂ္ဂိုလ်ကဘယ်လိုပဲဖြစ်နေပါစေမိမိဘက်ကမေတ္တာလေးပြန်ပြီးတော့ပေးလိုက်ရင်ကိုယ့်စီကိုပြန်ပြီးတော့ဘာတွေပြန်လာမလဲဒီအဲ့ဒါ နမူနာပဲတာရကပဲအလျားနာမရှိပေမဲ့မေတ္တာအသွားပြန်ရှိတယ်ဆိုတာဒါလေးတွေပဲအဲဒီမှာမှတ်သားစရာမကောင်းဘူးလားဗျာညမတန်ကိုမှတ်သားစရာကောင်းတယ်ဘုန်းကြီးတို့ဒီပစ္စုပန်ဝတ္ထုတခုပြောမယ်ဆိုရင်မာစီသာသနာရေးတာအဲဒီမှာဘုန်းကြီးတို့နေစဉ်ခါကာလကကမ္မထာနာစရိယဆရာတော်ကြီးကဆရာတော်ဥတုဇာတဆရာတော်ဘ누구တယ်လဲ အေးမာသီဆရာတော်ဘုရားကြီးရဲ့လက်ထောက်ဆရာတော်ဘုရားကြီးဥဒုဇာတသူကမ္မထံတရားပြအဲ့ဒီမှာယောဂီတယောက်တရားအားထုတ်တဲ့အခါကျတော့သူ့ပုံစံကလေလေးလေးစားစားရိုးရိုးသေးသေးအားထုတ်တယ်ရိုးရိုးသေးသေးရှုမှတ်တယ်သို့တော်တရားမတက်ဘူးတရားမတက်တဲ့အခါကလည်းကြတော့ဟဲ့ယောဂီနင်တရားလည်းမတက်ဘူးဘယ်နှရရှိပြီဆရာတော်ကြီးကနင်တရားလည်းမတက်ပါလားဒီလိုဘယ်လိုဖြစ်နေတာလဲ အဲ့ဒီကြတော့မှသူ့ရဲ့ခံစားနေရတာတွေသူဟာအိမ်ရှင်အိမ်ငှားအဲ့ဒီမှာအိမ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကအခုသူဟာအိမ်ငှားဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အိမ်ရှင်ကမလိုလားတဲ့အတွက်ကြောင့်မို့သူ့မှာစိတ်နှလုံးမတမရာဖြစ်စိတ်နှလုံးမတမရာဖြစ်နေတာဟိုမိဘတွေလက်ထက်သေးကဒီအိမ်မှာငှားပြီးနေတယ်အိမ်ရှင်ကအပေါ်ကအိမ်ငှားကအောက်ကပေါ့အဲ့ဒီလိုနေရင်ကနေပြီးတော့အခုမိဘတွေလည်းကွယ်လွန်သွားပြီး ခုသားသမီးလက်ထက်အဲ့ဒီသားသမီးလက်ထက်ကြာအခုအဆင်မပြေဖြစ်လာအဲ့တော့ဒီကလေးတွေကိုယ်တိုင်ကလည်းပဲသူတို့လက်ပေါ်မှာပဲကြီးခဲ့ရဒါပေမဲ့လို့အခုအဆင်မပြေဖြစ်တဲ့အခါကဏ္ဍကြတော့ကဲမနေ့စီခြင်းလည်းပဲထွက်ပါမယ်ဒီလိုဆိုရင်မထွက်ခင်မှာငါတရားလေးလည်းပဲအထုတ်ပြရစီအောင်တရားသွားအထုတ်မယ်နောက်ပြီးတော့ငါချမ်းနေရလဲရှာပါမယ်ပေါ့အဲ့ဒီလိုနဲ့ထွက်လာပြီးတော့တရားအထုတ် တရားအထုတ်တဲ့ကံမှာအခုအဲ့ဒီအပူသောကကြီးဝင်နေတော့တရားရှုမှတ်လို့ရလားမရဘူးဖြစ်နေတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများချိုးပုဂ္ဂိုလ်ကြီးကတရားမှတ်လို့မရဘူးဒါပေမဲ့ကိုယ့်ရဲ့ခံစားနေရတဲ့ကိုယ့်ရဲ့အတွင်းပြဿနာကိုလည်းပြန်ပြီးဖွင့်မပြောဖွင့်မပြောဘဲနဲ့နေတော့ရှုမှတ်မရတာပဲရှိတယ်ဆရာကလည်းဘယ်လိုမှပြင်ပေးလို့မရဘူးဖြစ်နေကိုယ်ကလည်းကကိုယ့်ရင်ထဲမှာရှိတာကိုယ့်ရဲ့ဒီမှာတရားမှတ်လို့မရတာဘာအကြောင်းဆိုတာကိုပြောပြရအောင် မပြောပြတော့ဆရာကပြင်ပေးလို့မရဘူးဖြစ်တယ်အခုဒီမှာသူ့ရဲ့အကြောင်းကိုသူပြောပြအဲ့ဒီကြတော့မှဟောကမ္မထာဆရာကအေးဒီလိုဆိုရင်တရားမမှတ်နဲ့နေမေတ္တာပွားဆိုပြီးအဲ့ဒီမှာဆရာတော်ကမေတ္တာကမ္မထာပေးတာအဲ့ဒီမှာမိမိကိုယ်ကိုပထမမေတ္တာပွားဘသူ့ကိုအရင်ပွားရမယ်မိမိကိုယ်ကိုမိမိမေတ္တာပွားပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအားလုံးသောပုဂ္ဂိုလ်တိုင်းဟာမိမိကိုယ်ကိုမိမိမချမ်းသာစေခြင်းမူလား အေးမိမိကိုယ်ကိုမိမိကိုယ်တိုင်ချမ်းသာခြင်းတယ်မိမိကိုယ်တိုင်ချမ်းသာခြင်းလို့အားလုံးသောပုဂ္ဂိုလ်တွေလည်းမိမိလိုချမ်းသာပါစေအဲ့လိုမေတ္တာပွားရတာအဲ့တော့မှမိမိကိုယ်ကိုမေတ္တာပွားပွားပြီးရင်အဲ့ဒီနဲ့အိမ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်လေးကိုမေတ္တာပွားသူ့ကိုမိမိအာယုန်ထဲမှာထင်လာအောင်မြင်လာအောင်မေတ္တာပွားဒီလိုပဲအဲ့ဒီမေတ္တာပွားလို့မှသင်စိတ်တွေညီးငွေ့လာပြီဆိုမှ အခုဝိပဿနာကမ္မထမ်းပဲကုပြီးပွားလိုက်တတိယလာရင်သူ့ကိုလွတ်လိုက်လွတ်ပြီးတော့ဝိပဿနာကိုလွတ်ပြီးတော့သူ့ကိုပဲမေတ္တာပွားဆိုတော့အဲ့ဒီမှာဆရာတော်ခိုင်းတဲ့အတိုင်းမေတ္တာပွားလိုက်တာမကြဘူးထင်တယ်ခုနှစ်ရက်လောက်ပဲတင်တယ်မေတ္တာပွားလိုက်တဲ့အခါကလည်းကျသူ့ရဲ့အာယုန်ထဲမှာသူ့ရွှေတကုံဘုရားကိုသွားတယ်သူ့အာယုန်ထဲမှာသူကိုယ်တိုင်ပေါ့ယောဂီကဘုရားကနေပြီးတော့ရွှေတကုံဘုရားကနေပြန်အဆင်းမှာ အဲ့ဒီအိမ်ရှင်ဖြစ်တဲ့အမျိုးသမီးကရှင်လေးဆွဲလို့ပန်းလေးကလည်းတစ်စပန်းလေးနဲ့အဲ့ဒီမှာတခါလဲဆွဲပြီးတက်လာရင်ကနေသူ့မြင်တဲ့ခါကျတော့အတော်အတော်ဆိုပြီးလိုက်ခေါ်တယ်လိုက်ခေါ်ပြီးတော့အတော်ဘယ်ရောက်နေတာလဲဘယ်သွားနေတာလဲအတော်ကျမမှားပါလေအဲ့တော့ပြန်ပြီးလာပါဒီအိမ်မှာပဲဆက်ပြီးတော့နေပါအတော်ဟာဟိုးမိဘလက်ထက်တဲ့ကဟိုနင်းလာခဲ့တယ်နောက်ပြီးတော့ကျမတို့ကိုလည်းပဲထင်းချောင်းပြီးတော့ဆောက်ရှောက်လာခဲ့တဲ့ပုံကိုဖြစ်ပါတယ် အဲ့တော့ပြန်လာပါဆိုပြီးတော့တောင်းတောင်းမှန်မှန်နဲ့အဲ့တော့အခုဘယ်ဟိတ်တာမှလဲဆိုတော့ငါဘယ်ဟိတ်တာမှနေတယ်ဒီလိုဆိုရင်အတော့စီပြန်လာပါရစေဆိုပြီးတော့အဲ့ဒီမှာသူတောင်းမှသွားအဲ့ဒီမှာတရားမှရင်ကနေဒီအာယုံကနေဖြတ်ဆိုပြန်ပြီးတော့အိမ်မက်မက်တယ်လို့အိယာကနိုးတယ်လို့တတိပြန်ဝင်လာအဲ့ဒီအကြောင်းကိုကမ္မဋ္ဌာန်းဆရာကိုသူကလျှောက်တယ်နင့်စီမကြဘူးလာလိမ့်မယ်ကမ္မဋ္ဌာန်းဆရာကပြောလိုက်နင့်စီကိုလာလိမ့်မယ်အဲ့ဒီအိမ်ရှင် တကယ်ပဲညနေအဲ့တွေ့ချင်းရောက်တဲ့အခါကျတော့ဟောသူ့အာယုံနဲ့မြင်တဲ့အတိုင်းပဲအဲ့ဒီအဝတ်စားနဲ့အဲ့ဒီချင်းဆွဲပြီးတော့လာတာလာပြီးတော့တကယ်ကိုတောင်းတောင်းမှန်မှန်နဲ့တခါနဲ့တရားနေပြန်လာရင်တရားထုတ်ပြီးပြန်လာရင်အိမ်ကိုပဲပြန်လာပါတော့ဘယ်မှမသွားပါနဲ့ဘယ်မှလည်းအိမ်မရှာပါနဲ့ဆိုတာဖြစ်တာမေတ္တာဟာကိုယ့်ဘက်ကမေတ္တာပေးတော့သူ့ဘက်ကပြန်ပြီးတော့မေတ္တာမလာဘူးလားဒါဘုန်းကြီးတို့ပြစ္ဆုတ်ပံဝတ္ထုပဲ ဒါကြောင့်မေတ္တာတရားဆိုတာဟာကိုပေးရင် သူလည်းပြန်လာပါကိုယ့်ဘက်ကမေတ္တာတန်လေးတွေပြန်ပြီးတော့ဖြန့်ဝေဖို့ပဲလိုပါတယ်ဒါကြောင့်ဒီမှာမေတ္တာတွေပွားများလို့ရှိရင်တဲ့လူလည်းပဲပါတယ်လေချစ်ခင်တယ်လူအများကဘာဖြစ်တယ်လဲဟေးလူအများကချစ်ခင်တယ်လို့အမနုဿာဏပိယောဟောတိနတ်အများကလည်းချစ်ခင်တယ်ဘသူတွေကချစ်ခင်တာနတ်တွေကလည်းချစ်ခင်တယ်ဗျာ ုန်းကြီးတို့ယောဂီများမေတ္တာလေးတစ်ခွန်းနှစ်ခွန်းပို့ပြီးတော့တခါလေတရားထိုင်ရင်မှုေးပါတယ်လုပ်နေရင်ခဲအောင်မယ်ဘုန်းကြီးတို့ယောဂီတွေကဘုန်းကြီးတို့ယောဂီတွေကလုပ်ပြီးတခါလေမေတ္တာလေးမှာတစ်ချိန်နှစ်ချိန်လောက်ပွားပြီးကရှိသေးတယ်အောင်မယ်အမွှေးဓာတ်တွေရတယ်တို့ပါသူ့ကိုတခါလေနတ်တွေကလာဆောင်လျှောက်တာတို့ဘာတို့ဖြစ်ကုန်တကယ်တမ်းကြတော့ဒီမှာတိတိကျကျမေတ္တာဘာဝနာကိုအမြဲမပြတ် နှလုံးသွင်းနေရတယ်တတိယတိုင်းတတိယတိုင်းမေတ္တာတွေပွားနေရအဲ့လိုမေတ္တာပွားနေတဲ့ပုဂ္ဂိုလ်မှာတဲ့နတ်အများကဘာဖြစ်သလဲအမနုဒါနံပိယောဟောတိနတ်အများကလည်းချစ်ခင်တယ်အဲ့ဒီနတ်အများချစ်ခင်တာနဲ့စပ်ပြီးတော့ဘုန်းကြီးတို့ဝိတာခဆိုတဲ့မထေရရှိတယ်ဘာမထေရလဲဝိတာခဆိုတဲ့မထေရဟာမေတ္တာကမ္မထာနေပေါင်းမြောက်တာဘာကမ္မထာနေပေါင်းမြောက်တာလဲမေတ္တာကမ္မထာနေပေါင်းမြောက်တာ အဲ့ဒီမထေရောက်သွားပြီဆိုရင်အဲ့ဒီနေရာက ရှိတဲ့ပုဂ္ဂိုလ်တွေအားလုံးညင်ညွတ်ကြတယ်တဲ့။ဘာဖြစ်ကြလဲ။ကဲညင်ညွတ်နေကြတယ်ဆိုတော့တယောက်နဲ့တယောက်မုန်းတိမ်မှုရှိသေးလား။မရှိတော့ဘူး။အဲ့ဒီနေရာမှာနေတဲ့ပုဂ္ဂိုလ်တွေအားလုံးညင်ညွတ်တော့ဆင်းရဲနေကြသလားချမ်းသာကြလား။အဲ့ဒီမထေကလည်းပဲတနေရာတနေရာမှာဘုန်းကြီးတို့ယောဂီများသူနေတာက အဲထားပါတော့နှစ်နှစ်နေတယ်ဆိုရင်အဲ့ဒီဒီနေရာကိုနှစ်နှစ်နေပြီးရင်နောက်တနေရာပြောင်းပါနောက်တနေရာပြောင်းပါအဲ့ဒီမှာဒီဝိတ္တကမထေရအဲ့ဒီလိုတောရတွေမှာလည်းတနေရာပြီးတနေရာတနေရာပြီးတနေရာပြောင်းလာအဲ့တော့ဒီတနေရာရောက်တဲ့အခါကလည်းကြတော့အဲ့ဒီမထေဒီမှာနေတယ်တရားတွေလည်းအထုတ်နေတယ်အဲ့ဒီမှာနှစ်နှစ်ပြည့်လို့ဆိုပါစို့နှစ်နှစ်ပြည့်တဲ့အခါကျတော့ဝိတ္တကမထေကအင်းငါနှစ်နှစ်ပြည့်ပြီ နောက်တနေရာနောက်တောတော်ကိုပြောင်းမယ်ဆိုပြီးတော့စိတ်ကူးပြီးတော့ပြောင်းဖို့ညကြတော့ငိုတန်ကြားတော့ဘာတန်ကြားတာလဲငိုတန်ကြားတဲ့အခါကျတော့မထေကဟဲ့ဒီနန်းလာငိုတာဘသူလဲလို့မေးတော့အဲ့ဒီမှာနတ်ကတပြည့်တော်ဘယ်ပင်မှာနေတဲ့နတ်ပါဗျာနင်းကဘာလို့လာငိုရတာမနေ့ကဆိုရင်အရှင်ဘုရားကြွတော်မယ်ဗျာတဲ့တပြည့်တော်တို့ ဒီတောထဲမှာဒီအတိုက်ဝန်းမှာနေတဲ့ပုဂ္ဂိုလ်တွေဟာအရှင်ဘုရားမကြွခင်တုန်းကတဦးနဲ့တဦးညင်ညွတ်မှုမရှိကြဘူးဗျာတဲ့ကွဲကွဲပြားပြားနဲ့အဲဒီမှာညင်ညွတ်မှုမရှိတဲ့ခါကျတော့တပြည့်တော်တို့ချမ်းသာမှုမရခဲ့ဘူးဗျာအခုရှင်ဘုရားဒီကိုကြွလာတဲ့အချိန်ကစပြီးတော့အားလုံးဒီမှာရှိတဲ့ပတ်ဝန်းကျင်မှာရှိတဲ့အားလုံးနဲ့ညင်ညွတ်ကြတယ်ဗျာညင်ညွတ်တဲ့အတွက်ကြောင့်ကိုယ်စင်တပန်းချမ်းသာကြတယ် အခုအရှင်ဘုရားမနေ့ဖန်ပြန်ကြွတော်မယ်ဆိုရင်တပည့်တော်တို့အားလုံးဟာဒီလိုပဲမငြိမညွတ်ကြွယ်ပြားပြီးတော့ဆင်းရဲတွေနဲ့ကြုံတွေ့ရတော့မှာမို့တပည့်တော်ငိုပါလေဗျာဆိုတော့အဲ့ဒီကြတော့မှမထေရငါရှိတဲ့အတွက်နင်တို့မှာအကျိုးများသလားလို့မေးတယ်များပါတယ်ဗျာဆိုတော့မှကဲလေဒီလိုဆိုရင် နေလိုက်အောင်မယ်ဆိုတော့နောက်နှစ်နှစ်နေပြန်နှစ်နှစ်နေလို့ပြန်ကြွမယ်ကြံမြန်ငိုပြန်ပြန်ကြွမယ်ကြံမြန်ငိုပြန်နဲ့ဒီ အဲ့ဒီမထေလေအဲ့ဒီနာမဲပရိနိဗ္ဗာန်ဆံရတဲ့ဘဝရောက်သွားတယ်ဒါကြောင့်မို့မေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ကြီးကိုနတ်အများကဘာဖြစ်ကြတယ်အေးနတ်အများကလည်းပဲချစ်ခင်ကြတယ်တဲ့နတ်အများက နောက်တကဘုန်းကြီးတို့ယောဂီများဒေဝနာရခတိနတ်အများကလည်းပဲစောင့်ရှောက်တယ်ဘသူတွေကစောင့်ရှောက်လဲ အေးဒီမေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်တွေကိုနတ်တွေကစောင့်ရှောက်ကြတယ်မိမိတို့ကိုစောင့်ရှောက်ကြဘေးရန်အန္တရာယ်တွေမကြုံတွေ့အောင်လည်းပဲဘာဖြစ်လဲမိမိဆောင်ရွက်နေတဲ့စီးပွားရေးလုပ်ငန်းတွေကြီးပွားရေးလုပ်ငန်းတွေအောင်မြင်အောင်ရောစောင့်ရှောက်ပေးကြတယ်ဘသူတွေကစောင့်ရှောက်တာကိုကဘာလုပ်နေလို့လဲမေတ္တာပွားနေလို့ ကိုကမေတ္တာမပွားရင်ကိုကိုရောသူတို့ကမေတ္တာပြန်မမလားမပြန်ဘူးကိုကမေတ္တာပွားနေတဲ့အတွက်ကြောင့်မို့နတ်တွေကလည်းပဲအန္တရာယ်ကြီးကင်းအောင်လဲစောင့်ရှောက်ပေးတယ်နောက်ပြီးတော့စီးပွားဥစ္စာယရနာတွေလတ်လပါတွေကြီးပွားအောင်တွတ်တွဲအောင်လဲပဲစောင့်ရှောက်ပေးတယ်ဘေးရန်အန္တရာယ်တွေကနေကင်းအောင်ဆိုတာလည်းကြည့်ပေါ်တခါတလေခရီးသွားမယ်လို့စိတ်ကူးထားတယ်ဒီခကြီးမသွားဖြစ်ဘူးတနေရာမှာတော့အကြောင်းလေးပေါ်ပေးလိုက်တယ်ဟုတ်မသွားဖြစ်ဘူးအဲ့ဒီမှာ ကိုသာသွားလို့ဒီဟာနဲ့ဒီယထာနဲ့ဒီကားနဲ့ဒီလေရင်နဲ့ပါသွားရင်အဲဒီမှာသွားပြီးအက်ဆီဒင့်ဖြစ်လို့အခုဩငါမပါဘူးငါတော်သေးတာကံဖယ်လိုက်တာဟောကိုကိုနတ်ကစောင့်ရှောက်တာကိုကမေတ္တာတွေပွားနေလို့မသွားပြအောင်ဒီခရီးကိုမသွားပြအောင်တားလိုက်တာအချို့ပုဂ္ဂိုလ်တွေကြည့်ပါလားတယောက်နဲ့တယောက်ကိုစားလဲပြီးထွက်သွားတာတွေမရှိဘူးလားကဲကံဆိုးတဲ့ပုဂ္ဂိုလ်ဟာသူဒီနေရာလေးကိုသူသွားပြရစီသူလည်းပြရစီတော့သူ့ကိုယ်စားလဲသွားတာဟိုပုဂ္ဂိုလ်ကကြမ်းနေရတာဒါကိုကိုကိုစောင့်ရှောက်တဲ့နတ်တွေ ကိုကမေတ္တာဘာဝနာပွားနေပြီဆိုရင်အဲ့ဒီလိုကိုအန္တရာယ်ကလွတ်အောင်ဖယ်ပေးလိုက်တာဒါကြောင့်မို့နတ်အများကလည်းပဲမိမိကိုဘေးရန်အန္တရာယ်တွေကင်းအောင်စီးပွားဥစ္စာယရနာတွေလလဘတွေတိုးတက်အောင်စောင့်ရှောက်တယ်ဒါရင်လားဆိုတော့မေတ္တာပွားနေတဲ့ပုဂ္ဂိုလ်ကိုတဲ့အခိဝါမီးလဲမလောင်မှုတဲ့ဝိတံဝါအစိတ်လက်နဲ့တင်နေလည်းမကြုံတွေ့ဘူးတဲ့တထံဝါ ဒါလည်းနဲ့တည်းလည်းပဲမိမိကိုမကြောက်မထိပါနိုင်ဘူးတဲ့ဗျာအဲတော့မေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်များအဲ့ဒီမေတ္တာဘာဝနာပွားများနေပြီဆိုရင်အဲ့ဒီပွားများနေတဲ့ပုဂ္ဂိုလ်ဟာအစိတ်လက်နဲ့တည်းဒီလိုလက်နဲ့တည်းရဲ့အန္တရာယ်ကရောမလွတ်နိုင်ဘူးလားနင်းအန္တရာယ်ကလွတ်နိုင်တယ်လေအစိတ်တည်းဘုန်းကြီးတို့ယောဂီများဒီသရဏဂုံမြဲပြီးတော့မေတ္တာပွားနေတဲ့ကိုမောင်ပုံနာရဲ့သမီးဖြစ်တဲ့ ဥတ္တရာဆိုတဲ့အမျိုးသမီးကြည်ပါလားစီဘူတွေလောင်းတာလေအဲ့ဒီစီဘူတွေလောင်းတဲ့အခါမှာဟောရှင်အေးအေးနဲ့လောင်းချတယ်လို့ပဲအပူလောင်းရလားမလောင်ဘူးမေတ္တာလေတိရိမာကိုမေတ္တာပွားနေတာဘု து ကိုပွားနေတာဩတိရိမာကငါကျေးဇူးရှင်ငါကျေးဇူးရှင်သူ့ကြောင့်မို့တာသူကူညီလို့တာငါမြတ်စွာဘုရားနဲ့တကွာတန်ဃာတော်တွေကိုခုလိုဖူးတွေးရတယ်ခုလိုဆုံးကန့်ရတယ်အခုလိုတရားနာရတယ် သူ့ကိုယ်သာပြင်းမှန်းမိရင်ငါလောက်မိုက်မဲတဲ့ပုဂ္ဂိုလ်ပဲရှိမလဲတိရိမာချမ်းသာပါစေတိရိမာချမ်းသာပါစေဟိုကတိရိမာကဟိုမှာစီဘူးတွေကိုခတ်ပြီးတော့ထောပစီဘူးတွေခတ်ပြီးတော့ဘသူ့ကိုလောင်းမလို့လဲသူ့ကိုလောင်းမလို့လာတာသူကဘာလုပ်နေလဲမေတ္တာပွားနေတာအဲ့ဒီမေတ္တာဓာတ်တွေကြောင့်တိရိမာရဲ့ခတ်လာတဲ့ထောပစီဘူးတွေဟာအကုန်လုံးရေအေးတမြတခါနဲ့အေးစိတ်ပြီးဆင်းသွားအပူလောင်မလားမလောင်ဘူးလား ဒါမေတ္တာရဲ့စွမ်းအားဘာရဲ့စွမ်းအားလဲမေတ္တာရဲ့စွမ်းအားအဲ့ဒီလိုအပူတွေလည်းမလောင်နိုင်ဘူးတဲ့အစိတ်တွေအစိတ်လက်နဲ့တွေလည်းမသိနိုင်ဘူးတဲ့ဘုန်းကြီးတို့ရသော်ဘုရားလက်ထက်ကသမ္မာဝရီမင်းသမီးဘသူတယ်လဲသမ္မာဝရီမင်းသမီးဆိုတာကြားဘူးမှာပါအဲ့ဒီမှာသမ္မာဝရီမင်းသမီးဥတေနာဆိုတဲ့မင်းကြီးရဲ့မိဖုရားကြီးတပါးပေါ့ အဲ့ဒီမှာဥဒိဏမင်းကြီးဟာမိမိခေါင်ကြီးသုံးပါထားတာအဲ့ဒီထဲမှာမာဂန္ဒီဆိုတာလည်းရှိတယ်တခြားမင်းသမီးတစ်ပါးလည်းရှိတယ်အဲ့ဒီမှာတမ္မာဝရီဆိုတာကသူကဖះကိုအင်မတန်ကြည်ညိုတဲ့ပုဂ္ဂိုလ်အဲ့ဒီမှာနန်းတော်ထဲမှာပဲသူတို့ကဘယ်မှမထွက်ရဘူးဒီတိုင်းနေရအဲ့ဒီမှာသူ့ရဲ့ပန်းအဝယ်ကြုံမှဖြစ်တဲ့ခုစုတ်တရာခုစုတ်တရာကပန်းနေဝယ်ရှစ်ချက်ဖို့ရှစ်ချက်ဖို့ဝယ်ခိုင်းတာက ကိုစုတရာကမလုပ်လိုက်တယ်လေးချက်ပိုးကိုဖြတ်အုပ်ပြီးတော့လေးချက်ပိုးပဲဝဲတာဒီမင်းသမီးတွေပြင်မမထွက်ရပဲနဲ့ဘယ်နှချက်ပိုးဆိုတာသူတို့သိနိုင်ပါမလားသူပြောသလောက်ပဲသိရအဲတော့ရှစ်ချက်ပိုးဝဲခိုင်းတဲ့အခါကိုစုတရာကလေးချက်ပိုးပဲဝဲတာနေ့စဉ်တနေ့ကြတော့အဲ့ဒီပန်းဆိုင်ကဖျားမှုရှိတဲ့တန်ဃာတော်တွေဆွမ်းကတ်တယ်အဲ့ဒီကတ်တဲ့အချိန်နဲ့ကြုံနေတော့ပန်းနေရောင်းမရခိတ္တလေးဆိုင်ပါအောင်ကိုစုတရာကြီး ငါဖះစွန့်ကပ်နေလို့တရားလေးနာရအောင်ကတင်လည်းပဲတရားနာပါအောင်ပြီးမှပန်းကိုယူတာပေါ့ဆိုတော့အဲ့ဒီမှာကြုံလုံးကြုံခဲ့ဖះရှင်တရားနာမယ်ဆိုပြီးတော့အဲ့ဒီမှာနာရင်းနဲ့ခန္ဓာတွင်းညံသွင်းပြီးတော့နှလုံးသွင်းရှုပွားတဲ့ခါကျတော့တရားဆုံးတော့ခိုးစုပ်တရားဘာဖြစ်သွားလဲသောတာပန်တည်သွားတယ်တရားရသောတာပန်တည်သွားတဲ့ပုဂ္ဂိုလ်ဟာသူတစ်ပါးရဲ့ပစ္စည်းခိုးတာဝက်တာရှိသေးလားမတရားယူတာရှိသေးလားမရှိတော့ အဲ့ဒီကြတော့မှအဲ့ဒီမှာ तू နေစဉ်ရှစ်ချက်ကလေးချက်ဖြတ်ဖြတ်အုပ်တာကို तू မဟုတ်တော့ဘူးရှစ်ချက်ကို အပြည့်ဝယ်သွားတယ်ရှစ်ချက်ကိုအပြည့်ဝယ်သွားတော့ဟိုကမင်းသမီးတွေကဘယ်နဲ့လဲတော့တော့ခုတ်စုတ်တရာဒီနေ့ပန်းတွေကများလာကြည်လားပန်းတွေကိုတခါလဲဟိုပန်းတွေကအများကြီးပို့ပေးလိုက်တာလားဘယ်လိုတော့ပါတော့ဆိုတော့မှအဲ့ဒီကြတော့မှအရှင်မအရှင်မတတ်ရင်လေတရားမှာပါထားရင်လေနေရမှာပါ ကျမကအရင်ရက်တွေရက်တွေတုန်းကတော့အရှင်မကပန်း၈ချက်ဖို့ဝယ်ခိုင်းရင်ကျမ၄ချက်ဖို့ခိုးထားပြီးတော့၄ချက်ဖို့သာဝယ်ပဲဝယ်ခဲ့ပါလေဒီကနေ့တော့ကျမ၈ချက်ဖို့စလုံးဝယ်လာပါဘာဖြစ်လို့လဲကျမဒီကနေ့မြတ်စွာဘုရားတရားတွေနာခဲ့ရတယ်ကျမတရားတွေအခုနာခဲ့ရပြီ ကျမနှလုံးသားမှာတရားတွေတီးနေပြီဒီလိုဆိုရင်ရှင်းနာခဲ့တဲ့တရားတွေကျမတို့နာခွင့်မရဘူးလားပြန်ပြီးပြောပြပေးပါ ဘုန်းကြီးတို့ယောဂီများဆိုရင်ဟဲ့လာဟဲ့ဆိုပြီးတော့ဒီနေ့ကျွေမုံဆရာတော်ဘာတွေဟောလိုက်တယ်ဆိုဘေးချထိုင်ပါပဲဟိုကလည်းဒီတိုင်းပဲနားထောင်ပါဟိုမှာတရားနာတယ်ဆိုတာအမြင့်မော်တင်ပြီးတော့ရင်မိုးချိုးနန္တာရင်များလိမ့်ကြံပြီးတော့မှအဲ့ဒီအမြင့်မော်မှာထိုင်ပါကျမတို့ကအောက်ကထိုင်ပြီးနာပါမယ်ဆိုမြတ်စွာဘုရားတရားအဲ့လိုနာတာအဲ့လိုနာကြပြီးတော့မှအဲ့ဒီမှာမြတ်စွာဘုရားရဲ့တရားတွေကိုကိုယ်စုပ်တရားကသွားပြီးနာအပြင်မှာ ပြန်လာတဲ့အခါကိုသုတ္တရာကပြန်ဟောဒီမှာတမ္မာဝရီမင်းသမီးနဲ့မောင်မမိတ်တန်တွေကနာအဲ့လိုကိုဒီလမ်းလေးမှာဟောဒီလမ်းကနေဖြတ်ပြီးတော့မြတ်စွာဘုရားဒီနေ့ဆွမ်းခံကြွမယ်လို့ပြောလိုက်ရင်အဲ့ဒီမှာတမ္မာဝရီမင်းသမီးတွေကမြတ်စွာဘုရားကိုဖူးကျင်ကြတယ်တန်ဃာတော်တွေဖူးကျင်တော့အဲ့ဒီမှာသူတို့ရဲ့အဆောင်မှာနန်းရံကိုတက်သားဆောင်ဆိုတော့တခါနဲ့ဖောက်ကြတာအပေါက်ကြီးဖြစ်ကုန်အဲ့ဒီမှာနန်းလေးဖောက်ပြီးအဲ့ဒီအပေါက်ကလေးကနေ ရသော်ဘုရားနဲ့တန်ဃာတော်တွေကြွတာကိုဖူးတာအဲ့ဒီပေါက်ကလေးကနေချောင်းကြည့်ပြီးတော့ဖူးတာဘုရားရှင်နဲ့တန်ဃာတော်တွေကိုကြည်ညိုတာအဲ့ဒီလိုနဲ့အဲ့ဒီမှာမာဂန္ဒီကအဲ့ဒီအဆောင်လာတဲ့ခါကျတော့ဒါဘာတွေလဲဘယ်လိုဖြစ်တာလဲမေးတော့မှဟိုကရိုးရိုးသားသားနဲ့မြတ်စွာဘုရားကြွတယ်လေမြတ်စွာဘုရားနဲ့တန်ဃာတော်တွေကြွလို့ငါတို့ကဟောဒီမှာအပေါက်လေးတွေကနေဖောက်ပြီးဖူးတာဆိုတော့အဲ့ဒီမှာမာဂန္ဒီနဲ့မြတ်စွာဘုရားနဲ့ကတမိုင်းရှိခဲ့တယ် မြတ်စွာဘုရားနဲ့မာဂန္ဒီကတမိုင်းလေးရှိခဲ့တယ်သူတို့ကအဲ့လိုရှိခဲ့တဲ့အခါကျတော့အင်းတွေ့ပြီဒီချိန်ကငါအတွက်ငါအကွက်ပဲသင်ဟိုတုန်းကငါ့ကိုတခါလေတတွေးပေါက်လောက်တောင်မှမတန်နဲ့မဆက်တန်ငယ်ငါ့ကိုနှိမ့်နှိမ့်ချချပြောခဲ့တာဒီကြည်တော့မြတ်စွာဘုရားကိုငါတွေ့မယ်ဘုရားကိုတွေ့ရင်ဘုရားရဲ့တပည့်တော်ကဖြစ်တဲ့သင်တို့လည်းပဲခံရရောဆိုပြီးတော့ဥဒိဏမင်းကို သူကဂုံးတိုက်တာ အဲ့ဒီကနေပြီးတော့အမျိုးမျိုးကုန်းတိုက်နောက်ဆုံးကြတော့ဥဒိဏမင်းယုံသွားတဲ့အခါသမ္မာဝရီမင်းသမီးနဲ့မောင်မမိတ်တံအားလုံးကိုဥဒိဏမင်းကလေးနဲ့ခွင်းပါစိတ်များနဲ့ပြက်ပါဘာနဲ့ပြက်ပါလဲအင်္ဂလိပ်လေးကြီးကလည်းဘိုးကြီးတစ်ထောင်တင်မှလေးကတင်လို့ရတာအဲ့ဒီမှာအကုန်လုံးတန်းစီပြီးတော့မောင်မမိတ်တံ900နဲ့သမ္မာဝရီမင်းသမီးအကုန်လုံးဖြောင့်တန်းနေအောင်နေရတယ် ရှေ့ကဒီတချောင်းစီပြတ်မှမဟုတ်ဘူးဒီတချောင်းတဲနဲ့အားလုံး900သလုံးဖောက်သွားရမယ်တို့ယူပါအဲ့လို900သလုံးကိုတခါလေဒီတချောင်းတဲနဲ့အားလုံးအစိတ်လူများနဲ့ပြတ်မှဆိုတော့အဲ့ဒီမှာအားလုံးကိုတန်းစီပြီးတော့တခါလေပြတ်ဖို့အစီအစဉ်လုပ်တော့မှာတမ္မဝရီမင်းသမီးကအားလုံးမောင်းမမိတ္တန်များကိုကျမတို့ရေမင်းကြီးပေါ်မှာလည်းပဲစိတ်ထဲမှာမပြစ်မှားကြနဲ့ ငါတို့ပေါ်မှာမကောင်းပြောမကောင်းကြံတဲ့မာဂန်ဤပေါ်မှာလည်းစိတ်ထဲမပြင်းမှားကြနဲ့ငါတို့မေတ္တာပဲပွားကြစို့ဆိုပြီးတော့အဲ့ဒီမှာမင်းကြီးနဲ့ဥတည်နာမင်းကြီးနဲ့မာဂန်ဤမိဖုရားရောအားလုံးကိုမေတ္တာစိတ်ဖြန့်ပြီးတော့အညာတတ္တဝါတွေပေါ်မှာဖြန့်နေတဲ့မေတ္တာစိတ်ကိုသူတို့ပေါ်မှာပဲမေတ္တာပို့လွတ်ပြီးတော့နေလိုက်တဲ့အခါမှာဒီဘိုးကြီးတစ်ထောင်တင်ပြီးတော့ပြည့်ရတဲ့မြားတခါရင်ဒီ900ကလေးပေါက်ထွန်းထွက်မဲ့မြား တာမဝရစီရောက်တာနဲ့တပြိုင်နက်တည်းရှေ့ကိုမသွားဘဲနဲ့နောက်ပြန်လာမြားကနောက်ပြန်လာပြီးတော့ဥဒိဏမင်းရဲ့ရင်ဝစီကိုဖောက်မတတ်မြားကပြန်လှည့်လာပြီးသူ့နန်းရောက်မှမြားကအောက်ကိုမြေကြီးပေါ်ကျသွားဩဒီမြားဟာတစ်ချက်တည်းနဲ့ဒီ900ကျော်ကိုအကုန်လုံးဖောက်ထွင်းသွားနိုင်တယ်ကြည်တံတာမဝရီရဲ့ဂုံကျေးဇူးကိုတက်မဲ့ဖြစ်တဲ့ဒီမြားကတောင်သိသေးတယ်ငါသက်ရှိဖြစ်တဲ့ပုဂ္ဂိုလ်ငါဘာလို့မသိတာလဲ တမ္မာဝရီရဲ့ဂုံကျေးဇူးတွေဒီလောက်ကြီးပါလားဆိုပြီးအဲ့ဒီမှာလေးနဲ့များကိုပြစ်ချပြီးတော့တမ္မာဝရီထံဒူးထောက်ပြီးလက်အုပ်ချီကြောတာငါ့ကိုခွင့်လွှတ်ပါအဲ့ဒါဘာလဲဆိုရင်မေတ္တာဘာပါလိမ့်မလဲမေတ္တာဘုန်းကြီးတို့ယောဂီများအစိတ်လက်နဲ့တင်နဲ့တတ်ပြီမယ်လို့လည်းပဲအဲ့ဒီလိုတတ်လို့ရပါမလားမရဘူးဗျာအဲ့ဒါမေတ္တာဘုန်းကြီးတို့ယောဂီများနောက်တစ်ခုရှိသေးတယ်ဘုန်းကြီးတို့ဟိုတိဟပါဟု ဆိုတဲ့ဇတ်တော်မှာလည်းပဲလေဒါကတော့ထားပါတော့ဒါကိုတော့ဘုန်းကြီးမပြောလို့တော့အဲဒါလေးတွေကဘုန်းကြီးတို့သေချာကြည့်မယ်ဆိုရင်မေတ္တာပေးလို့ဘာဖြစ်တာလဲအေးမေတ္တာမိမိစီပြန်လာတာဒါလူသားတွေအချင်းချင်းမပြောနဲ့နော်ဘုန်းကြီးတို့ယောဂီများအဟိတရိစ္ဆန်တောင်မှကိုကမေတ္တာထားရင်သူစီကမေတ္တာမလာဘူးလားကဲဒုက္ကံကြည့်ပါလားဟိုကမျက်စောင်းထုတ်ပြီးဟိန်းနေပြီဟုတ်တယ်မို့လား ကိုကနေပြီးတော့အဲ့ဒါမျက်နှာလေးကိုခြုံပြီးတော့တခါနဲ့လက်ဖြောင်လေးတီးပါလားဟိုကအမိကိုနန့်လို့တခါလားမေတ္တာကိုကမေတ္တာလေးနဲ့ဆိုတော့သူစီကမေတ္တာပြန်လာတာလေဒါနဲ့စပြီးတော့ဘုန်းကြီးတို့အခုဒီမှာဖိုးဖွားရိတ်တာကဒီနှင်းစီကုံဖိုးဖွားရိတ်တာထဲမှာအဲ့ဒီကရှေးတုန်းကနှင်းစီကုံဖိုးဖွားရိတ်တာစာဆောင်ဆိုတာထုတ်တယ်အဲ့ဒီစာဆောင်လေးကဥပထုဤမေတ္တာစာဆိုတာလေးဒါကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးကရေးထားတာ ဥပထုဤမေတ္တာစာတဲ့အဲ့ဒီဥပထုဆိုတဲ့ပုဂ္ဂိုလ်ဟာတဲ့သူ့ရဲ့သူဟာဘယ်တရားတွေပေါ်မှာသူတဏှာတတ်လဲဆိုရင်ခွေးတွေပေါ်မှာသူကအင်မတန်တဏှာကျင်နာတတ်တဲ့ဘယ်ပေါ်မှာလဲခွေးတွေပေါ်မှာသူကဟိုဘုန်းကြီးတို့ကြက်ကစံဖရားထဲမှာခွေးလေခွေးလင့်နေအများကြီးမရှိဘူးလားအဲ့ဒီကြက်ကစံဖရားဝင်းထဲမှာခွေးလေခွေးလင့်တွေကိုသူကတပတ်ကို သူတတ်နိုင်တဲ့ရက်ပေါ့နှစ်ရက်မြင်နှစ်ရက်သုံးရက်မြင်သုံးရက်အဲ့ဒီမှာခွေးတွေကိုသွားသွားပြီးတော့ကောင်းကောင်းချက်ပြုတ်ပြီးတော့အိမ်ကနေပြီးတော့လေချက်ပြုတ်ပြီးတော့အထမ်းပိုးနဲ့သွားပြီးကျွေးနေရှိတဲ့အဲ့လိုခွေးတွေကလည်းပဲသူ့လာမဲ့ရက်ဆိုရင်ဘုရားဝင်းတွေကနေဟိုးအပေါက်တီအောင်ထွက်ကြိုးနေကြတာကဲမေတ္တာနော်မေတ္တာအဲ့ဒီကနေထွက်ကြိုးနေတာတနေ့တော့တဲ့သူကအပေါင်းသင်းနေနဲ့ဘုန်းကြီးတို့ဟိုးတထုံဘက်ကမြားသပိတ်တောင်ကိုသွား ဘုရားသွားဖူးတယ်အဲ့လိုမြတ်သပိတ်တောင်ကိုသွားပြီးဘုရားဖူးတော့ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးကသူကိုယ်တိုင်အဲ့ဒီမှာသတင်းသုံးပြီးတရားရှာခဲ့တာဆိုတော့မြတ်သပိတ်တောင်ခြေကရွာလေးတွေမှာခွေးစိုးတွေအင်မတန်ရှိတယ်ဆိုတာဆရာတော်ဘုရားကြီးကလည်းပြောထားတယ်အဲ့ဒီမှာခွေးတွေကဒီလိုရွာထဲကဖြတ်သွားရတာမြတ်သပိတ်တောင်တက်တဲ့အခါအဲ့ဒီမှာဒီဧည့်သည်တွေပါတွေဒစိမ့်တွေလာရင်ခွေးတွေကဝိုင်းလိုက်ကြိုက်ကြအဲ့လိုဆိုတော့ ကိုဥပထုနဲ့အဖွဲဒီလိုပဲရွာတွေကဖြတ်သွားတဲ့ခါကျတော့ခွေးစိုးတွေကအတင်းပဲကြိုက်တော့ခဲတော့မလို့ပဲအတင်းအုံလိုက်ကျင်းလိုက်အတင်းပဲတခါလေပြေးကြတာပြေးပြီးလိုက်ပြီးတော့ဥပထုနံလေရောက်ရောတကယ်ကိုမိကောင်းဆွေကောင်းကြီးတွေ့တယ်လို့ပဲခွေးတွေကအကုန်ပဒတ်ရပြီးတော့ခွေးဥပထုကိုအကုန်လုံးဝိုင်းဖဲကြရှားတွေနဲ့ရက်ကြအကုန်လုံးနဲ့ဒါမေတ္တာဟုတ်တယ်မို့လား သူကဒီခွေးတွေပေါ်မှာမေတ္တာစိတ်ထားတော့ဟောခွေးတွေကလည်းပဲမေတ္တာဓာတ်တွေကြည်သာ तू တွေ့ဘူးသလားမတွေ့ဘူးဘူးလားမတွေ့ဘူးဘူး तू နဲ့တခါမှမကြုံဘူးဘူးမကြုံဘူးဝင်မယ်လို့အဲ့ဒီမှာမေတ္တာဓာတ်ကအသွားရှိတဲ့အတွက်ကြောင့်မို့ဘာဖြစ်လာလဲမေတ္တာကအပြန်ရှိလာတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမေတ္တာဘာဝနာတွေအမြဲတမ်းပွားသင့်သလားမပွားသင့်ဘူးလားဒီမေတ္တာဓာတ်လေးအမြဲတမ်းပွားသင့်တယ်ခုတရားရှုမှတ်တယ်ဆိုရင်လည်းပဲ ဘုန်းကြီးကိုတတိပေးတယ်တကယ်လို့တရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ဟာစိတ်တွေစူးစီးလို့မရရင်ဒီလိုတိုးမှတ်ကြည့်ပါဒီလိုပြောင်းမှတ်ကြည့်ပါမှတ်ခိုင်းတယ်တကယ်လို့ဒီလိုရှုမှတ်လို့မှစိတ်တွေကဘယ်လို့မှစူးစီးလို့မရရင်ဘုရားဂုံတော်ဖြစ်ဖြစ်ပွားပါဂုံတော်ပွားခိုင်းတယ်သို့မဟုတ်မေတ္တာဘာဝနာပွားပါဘုန်းကြီးခိုင်းတယ်မေတ္တာဘာဝနာပွားနေပြီဆိုတော့ဘာဝနာတစ်ခုပွားနေရတဲ့အတွက် ဒီပုဂ္ဂိုလ်ဟာဒီအချိန်နေဟာလဟန္တာမဖြစ်တော့ဘာဝနာကုသိုလ်မရဘူးလားအေးဘာဝနာကုသိုလ်တွေရတယ်ဒါကြောင့်မို့ဒီမှာမေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာအေဂေဝါမိတိ၎င်းဝိတံဝါစိတ်တိ၎င်းသတ္တဝါဓာလည်းနဲ့စသည်တိ၎င်းကမတိမကြရောက်မထိပါနိုင်ပါဘယ်လိုဓာလည်းနဲ့ဒီလှန်လည်းနဲ့ဒီနဲ့တောင်မှမထိပါနိုင်ဘူးတဲ့မေတ္တာဓာတ်ဟာလေဘုန်းကြီးတို့ဓကရာတခုမှပြထားတာဆိုရင်မိခင်ကသာသမီပေါ်မှာမေတ္တာစိတ်တည် ပြန့်နေတဲ့အချိန်မျိုးတောင်မှဘေးကအန္တရာယ်ပေးမဲ့ရန်သူကဓာတ်နဲ့ခုတ်လှမ်းနဲ့ထိုးရင်လှမ်းတောင်ခွေသွားတဲ့မပြောရခဲ့တော့တယ်ဘုန်းကြီးတို့တရားတခုမှဖွင့်ပြထားတယ်နွားမကြီးဟာတဲ့သူ့ရဲ့သားငယ်ဖြစ်တဲ့နွားလေးကိုနှုတ်တိုင်တယ်သူ့သားလေးကိုနှုတ်တိုင်နေတာအဲ့လိုနှုတ်တိုင်ပြီးတော့နေတဲ့အခါသားပေါ်မှာကျင်နာစိတ်တွေအပြည့်အဝဖြစ်နေတာမေတ္တာဒိတ်အဲ့ဒီအချိန်မှာမုတ်ဆိုးဖြစ်တဲ့ပုဂ္ဂိုလ်က ဟာဒီတကားတော့ငါဟန်ကြပြီနွားကြီးတွေ့ပြီငါတော့ဒီနွားကိုငါထိုးမှပဲဆိုပြီးတော့အဲ့ဒီမှာလှန်နဲ့ထိုးတဲ့အခါမှာဒီမုတ်ဆိုးပေါ်မှာမေတ္တာပို့နေတာမေတ္တာပွားနေတာမဟုတ်ဘူးနော်သူ့သားလေးပေါ်မှာကိုစိတ်ကမေတ္တာစိတ်တွေပြန့်နေတဲ့အချိန်မှာကြည်စံမေတ္တာဓာတ်တွေကဘလောက်များအားကောင်းနေတယ်လဲမသိဘူးမုတ်ဆိုးထိုးတဲ့လှန်ဟာမပြောရွက်လိုပဲတဲ့ခွေသွားတာတဲ့ဘာဖြစ်သွားတာလဲ ခွေသွားငပြောရွက်ကြီးလိုပဲတဲ့တခါလဲခွေခောက်ပြီးတော့လဲလဲသွားနွားမကြီးကိုလှန်နဲ့ထိုးလို့တော့မရဘူးဒါကြောင့်ဒီမှာဓာလက်နဲ့ဖြင့်ခုတ်လို့တော့ရပါမလားအဲ့ဒါမေတ္တာပါပါလိမ့်မလဲဒါမေတ္တာရဲ့စွမ်းအင်တွေဘုန်းကြီးတို့ယောဂီများဒီလိုမေတ္တာဘာဝနာတွေပွားများပြီဆိုရင်အဲ့ဒီပွားများတဲ့ပုဂ္ဂိုလ်ဟာတမာတိဘာဝနာထူထောင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်တည်ကြည်မှုနှင်းနှင်းရမလားမြန်မြန်ရမလား မြန်မြန်ရတယ်စိတ်တည်ကြည်မှုမြန်မြန်ရတယ်ဒါကြောင့်မို့တရားအထုတ်တဲ့ပုဂ္ဂိုလ်တွေဟာမေတ္တာဘာဝနာပွားဖို့မလိုအပ်ဘူးလားအခုသတုတ္တတဲ့ခတရား၄ပါးထဲမှာနံပါတ်1အချက်ဟာဘာဘာဝနာလဲမေတ္တာဘာဝနာယောဂီတို့ကမေတ္တာဘာဝနာမပွားဘူးဒီမှာပွားကိုပွားရမှာဒါကတရားအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဒါရှေးဥပြုရမယ်ဒါဘာဝနာတွေပဲနိအဲဒီမှာမေတ္တာပွားပြီဆိုရင်စိတ်တည်ကြည်မှုဉာဏ်ဉာဏ်ကြီးဖြစ်တယ်တဲ့တမာရီ မုခဝဏ္ဏောတဲ့ဝိပတိတဲ့တည်မေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာလေးတွေဟာညှဉ်းနွမ်းနေသလားကြည်လင်းနေသလားသူ့ရဲ့မျက်နှာအရေးအစင်းလေးဟာကြည်လင်းနေတယ်မေတ္တာပွားနေတဲ့ပုဂ္ဂိုလ်ဒေါသထွက်နေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာကြည့်လိုက်ပါလားဟိုခက်ထန်နေလိုက်တာမျက်နှာညုံမဲနေလိုက်တာနီမြန်းနေလိုက်တာ သူ့ရဲ့မျက်လုံးမြန်သွားမကြည့်လိုက်နဲ့အသာလေးတိတ်နေမိတောက်နေတယ် အဲ့လောက်တရားတခါနဲ့ဒေါသတွေဖြစ်နေပြီဆိုရင်ဟိုတယောက်ဒေါသဖြစ်နေတာပဲဒီပုဂ္ဂိုလ်ကတခါနဲ့လာပြီးတော့အဲဒီလိုမလုပ်ပါနဲ့ဒီလိုမပြောပါနဲ့ဆိုရင်အဲ့ဒီလာပြီးတော့ကိုယ့်ကိုတားတဲ့ပုဂ္ဂိုလ်ကိုလည်းပဲသူ့ရဲ့မျက်စိကတခါနဲ့ဒေါသထွက်နေတဲ့နှလုံးနဲ့ကြည့်လိုက်ပြီဆိုရင်အခိုးအငွေ့မမြင်ရလို့သာတကယ်ကိုအပူရှင်အခိုးအငွေ့တွေပါထွက်နေမှသိကြတယ်ဒေါသမီးလျံတယ်အဲ့ဒီလိုအဲ့ဒီတော့သူ့ရဲ့မျက်နှာအစင်းဟာကြည်လင်မှမလား မကြည်လင်တော့ဘူးဒေါသဖြစ်တဲ့ပုဂ္ဂိုလ်ဟာနောက်ပြီးတော့ဘုန်းကြီးတို့ယောဂီများအဲ့ဒီကနေပြီးတော့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ဟာအတန်ပုံလောကံလံကရောတိမေတ္တာလေးပွားနေတဲ့ပုဂ္ဂိုလ်ဟာတေကံလေးဆဲဆဲမှာရောတွေ့တွေ့ဝေဝေသေးရမလားမတွေ့မဝေသေးရမလားအေးမတွေ့မဝေသေးရတယ်တွေ့ဝေမရှိဘူးမေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ဟာနောက်ဆုံးသေတဲ့အခါမှာဘာအကြောင်းနဲ့မှတွေ့ဝေးမနေဘူးမတွေ့မဝေသေးရဘူး အဲတကယ်လို့ဒီမေတ္တာဇံရဲ့အလွန်ပေါ့မင်းတို့ဘာဝနာတွေပွားများအားထုတ်လို့ဇံနေပထမဇံဒုတိယဇံစသည်ဇံနေရလို့အဲ့ဒီပုဂ္ဂိုလ်ကအဲ့ဒီဇံကိုဝင်စားပြီးတော့ဝိပဿနာဘာဝနာကုပြီးပွားများအားထုတ်လို့အရတ္တမညာပူညာတိအောင်မရသေးဘူးဆိုရင်တောင်းတဲ့အဲ့ဒီပုဂ္ဂိုလ်ဟာအနာဂံဖြစ်ပြီးတော့ဗြဟ္မလောကူပကောဟောတိတဲ့သုဒ္ဓဝါဒဆိုတဲ့ဗြဟ္မဘုံဗြဟ္မလောကမှာသွားပြီးတော့ဗြဟ္မာကြီးမဖြစ်နိုင်ဘူးလားဗျာ။ အေးမြမကြီးဖြစ်နိုင်တယ်အဲ့ဒီအကျိုး7မျိုးရအကျိုးဘယ်နှမျိုးရလဲဘာပွားတဲ့ပုဂ္ဂိုလ်လဲမေတ္တာပွားတဲ့ပုဂ္ဂိုလ်ကဲမေတ္တာရဲ့စွမ်းအားတွေဟာစွမ်းအင်တွေဟာနည်းသလားများသလားအများကြီးကဲတာလေးကိုဆိုမယ်ဆိုပြီးရင်ဒီကနေ့တရားသိရအောင်နော်အိနိုချမ်းသာကောင်းစွာအိမ်မဲ့ချစ်လျက်လူနတ် စောင့်လန့်နံမြမိစိတ်ဓာတို့ရှောင်ရှားကိုမှလျင်စွာစိတ်တည်ရွှင်ကြည်မျက်နှာသေကမတွေ့လာလေမြမ က်တဖြာသည်မေတ္တာပွားမှုအကျိုးသည်အိမ်နိုးချမ်းသာကောင်းစွာအိမ်မက်ချစ်လျက်လူနတ်စောင့်လန့်နှံများမိစိတ်ဓာတ်တို့ ရှောင်ရှားကိုမှလျင်စွာစိတ်တည်ရွှင်ကြည်မျက်နှာတေကမတွေ့လာလေပြမဆက်တဖြာသည်မေတ္တာပွားမှုအကျိုးတည် ကဲမေတ္တာပွားနေတဲ့ပုဂ္ဂိုလ်အကျိုးဘယ်နှမျိုးရတယ်ဒီမေတ္တာရဲ့စွမ်းအင်တွေဟာအမတန်မှကြီးမားတဲ့အတွက်ဒီမေတ္တာတရားမိမိတို့အမြဲတမ်းလက်ကင်ထားတဲ့မလားမထားတဲ့မူလားဗြဟ္မစုတရား၄ပါးထဲမှာပထမအဦးဆုံးနံပါတ်၁ဖြစ်တဲ့ဒါမေတ္တာဘာဝနာအဲ့ဒီမေတ္တာတရားလေးသာအမြဲတမ်းလက်ကင်ထားရင်ဒီအကျိုးဘယ်နှမျိုးတယ်လဲ ကဲဒီတော့မေတ္တာဘာဝနာပွားတဲ့အခါမှာဘုရားရှိမှပဲထိုင်ပြီးတော့မေတ္တာပွားကောင်းတာမဟုတ်ဘူးရက်ပြီးတော့ရောမေတ္တာပွားလို့မရဘူးလားတွားရင်းနဲ့ရောမေတ္တာပွားလို့မရဘူးလားအိပ်ရင်းနဲ့ရောမေတ္တာပွားလို့မရဘူးလားမေတ္တာပွားတဲ့အချိန်တွေဟာကန့်တတ်ပြီးသတ်မှတ်ထားစရာလိုသေးရဲ့လားဘယ်အချိန်ပဲဖြစ်ဖြစ်ကိုတတိယရင်တတိယတဲ့အချိန်လေးကိုမေတ္တာပွားမယ်ဆိုရင် အဲ့ဒီပွားနေတဲ့အချိန်တိုင်းအချိန်တိုင်းဟာမိမိအတွက်ဘယ်လိုနေထိုင်ခြင်းလဲဒါကြောင့်ဒိဋ္ဌံစရဏိသိဏောဝတယနောယာဝတာတာဝိတမိန်တော်ဧတံတတိအဋိဋ္ဌိယဗျမမေတံဝိဟာရမိတမဟုဒိဋ္ဌံဝရက်လျက်တော်၎င်းစရံဝသွားလျက်တော်၎င်းနိသိဏောဝထိုင်လျက်တော်၎င်းတယနောဝဣလျက်တော်၎င်း ယာဝတာကျင်းမြလောက်ဝိတမိန်တော်အိတ်ချင်းငိုင်မြေချင်းကင်သည်အတ္တဖြစ်ရ၏ဒါဝတာထိုမြလောက်သောကလပတ်လုံးဟိတတတိထိုတတိတရားကိုအဋိဋ္ဌေယခိုင်မြဲစွာစောက်တည်ထားရ၏ဣဒံဤလောက၌ဟိတံမေတ္တာတတိကိုမှရှိ၍ဤသို့မှတ်သည့်နေထိုင်ခြင်းကိုဤသို့ပွားသည့်နေထိုင်ခြင်းကိုဝိဟာရမြတ်သော ဝိဟာရမြတ်သောနေထိုင်ခြင်းဟူ၍အာဟုဘုရားရှင်တို့သည်ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း